ယနေ့ဟောရမယ့်တရားကတော့အရင်ကဟောခဲ့တဲ့ဓမ္မ ानु ပဒနာပိုင်းကမေဃသစ္စာမေဃသစ္စာမှာမေခင်7ပါးရှိတဲ့နယ်ကမေခင်7ပါးသမာဓိဋ္ဌိပြီးသွားပြီသမာသင်္ကပ္ပပြီးသွားပြီသမာဝါစာသမာကမ္မရသမာဇီဝဒီမေခင်တွေလည်းပြီးသွားပြီသမာဝါယာမသမာတတိသမာသမာဓိဒီသုံးခုကြာတယ် အဲ့ဒီသုံးခုဟောရသမ္မာဝါယာမသမ္မာဝါယာမမဲ့ခင်ကမြတ်စွာဘုရားသမဗရံ၄ပါးနဲ့အကျေဝေပါပြီးဟောတာသတမောသဘေကဝေသမ္မာဝါယာမောဘေကဝေယံတို့သမ္မာဝါယာမော သမာဝါယာမတိကဓမောစပဲပါနိသမာဝါယာမကောင်းစွာအားထုတ်ခြင်းမှန်စွာအားထုတ်ခြင်းဆိုတဲ့မဲ့ခင်တရားဘယ်တရားလဲဘယ်လိုသဘောတရားလဲလို့မေးပါတယ်ဣရာဘေခွေဘေကုအနုဘာနာနံပါဝကနာအကုသလနာဓမ္မနာနုပါရယာသာနာဇနေတိဝါယမတိဝိရိယအာရပိစိတ်တံ

မိမိမှာမဖြစ်သေးဘူးသူတစ်ပါးတွေမှာတော့ဖြစ်ကြတချို့အကုသိုလ်တွေရှိတာပေါ့ဒီလောဘဒေါသမောဟအနေနဲ့ပြောမယ်ဆိုရင်တော့မရှိဘူးတဲ့အကုသိုလ်လို့ပဲရှိမလဲတဏှာဘွားဆက်ဆက်ကဖြစ်ခဲ့တဲ့အကုသိုလ်တွေစဉ်းစားအဲယူပြီးပြောမယ်ဆိုရင်လည်းမရှိဘူးတဲ့အကုသိုလ်လည်းမရှိဘူးသို့တော့ဒီဘဝမှာအာယုအနေအချင်းတော့အမှုကိစ္စအနေအချင်းတော့မရှိဘူးတဲ့အကုသိုလ်တွေရှိတယ်

မတိမလိမ္မာစဉ်ကဖြစ်ဘူးတော့လည်းပဲအဲသေးမွားလေးတော့ဒီလိုတော့ဖြစ်ဘူးတဲ့အကြီးအကျယ်တွေတော့မဖြစ်ဘူးအဲဒီလိုဟာတွေအများကြီးရှိပါတယ်။ဒိဋ္ဌိသာဆိုတာကလည်းတချို့ကလုံးလုံးကိုသူများဥစ္စာခွင့်ယူမှုစာမဖြစ်ဘူး။သို့တော်တချို့ဖြစ်ဘူးတော့လည်းပဲအသေးမွားလေးမပြောပါတော့ပဲဖြစ်ဘူးတဲ့။ကြီးကျယ်ကျယ်မဖြစ်ဘူးဒီလိုအဲဒီလိုမဖြစ်ဘူးတဲ့အကုသိုလ်တွေဆိုတာရှိကြပါတယ်။အဲဒီလိုမဖြစ်ဘူးသေးတဲ့အကုသိုလ်တရားတွေအခုမှဒီအကုသိုလ်မျိုးတော့မဖြစ်ဘူးသေးဘူး သူများတွေတော့ဖြင့်ဖြစ်ဘူးတဲ့ပုဂ္ဂိုလ်တွေအများကြီးရှိတာပေါ့အဲဒီအကုသိုလ်မျိုးတွေမဖြစ်အောင်လို့အားထုတ်တယ်တဲ့ဒီလိုအကုသိုလ်မျိုးကမဖြစ်စေဘူးလို့မဖြစ်အောင်လို့ကြီးပဲပြီးတကလားအားထုတ်ပါတယ်အကုသိုလ်ဖြစ်အောင်လို့သမထဘာဝနာအားထုတ်တာလည်းရှိနိုင်တယ်ဝိပဿနာဘာဝနာအားထုတ်တာလည်းရှိနိုင်ပါတယ်အခုတော့ဝိပဿနာဘာဝနာအားထုတ်တာကိုယူရတရားကုသိုလ်မျိုးတွေဟာမိမိမှမဖြစ်လာသေးဘူး ဒီတိုင်းအလွတ်နေလို့ရှိရင်ဖြင့်ရာဟုတို့တွေဟာဖြစ်ခြင်းလည်းဖြစ်လာနိုင်တယ်အဲ့ဒါဒီအဲ့ဒီမဖြစ်သေးတဲ့အကုသိုလ်တရားတွေမဖြစ်အောင်လို့ငါအားထုတ်မယ်လို့တရားအားထုတ်ရတာပါဒီဘောကစပြီးနောက်ဘယ်တော့မှမဖြစ်လာရအောင်အဲ့ဒီအကုသိုလ်တွေဟာဒီခါလေးငြိမ့်သွားအောင်ပယ်လာကြောင်းဖြစ်တဲ့အကုသိုလ်တရားတွေကိုယ်မှမဖြစ်ဘူးသေးဘူးသူများဖြစ်ဘူးလို့ရှိရင်ဒါသူများမှလည်းဖြစ်ဘူးနေတာတွေဘယ်လိုများဆိုတော့ အဲသူများမှာဖြစ်ဘူးတဲ့ကိုယ်မှာတော့မဖြစ်ဘူးသေးဘူးဆိုရင်အဲဒီတော့အကုသိုလ်တရားတွေဘယ်လားကြောင့်ဖြစ်တဲ့အကုသိုလ်တရားတွေပါဏိပါဒအရင်းရာကာမနုသသရအစရှိသောအကုသိုလ်တရားတွေအဲဒီတော့အကုသိုလ်တရားတွေမဖြစ်ရအောင်လို့သူတရားအားထုတ်အားထုတ်တဲ့အားထုတ်တိုင်းဒီသမဗရာပါဝင်နေတာလုံလောက်ဝိရိယဒီအားထုတ်မှုဝိရိယလေးဟာပါနေကောင်းတယ်လို့မှတ်လိုက်အဲ့ဒီမှလည်းပါတာပိန်တယ်မှတ်လိုက်လည်းပါတာ ဒါသမဗရာဝိရိယဒီဝိရိယနဲ့အာမထုတ်ရင်ဒီအမှားရမှုတွေကမဖြစ်နိုင်ဘူးအဲဒီဝိရိယကအာထုတ်ပေးနေလို့ကျမ်းစာဆိုင်နေလို့ဒီအမှားရမှုတွေကဖြစ်တယ်အဲလမ်းလျှောက်သွားတဲ့အခါဆိုကြွတယ်လမ်းတယ်ချတယ်မှရင်ကြွတယ်လမ်းတယ်ချတယ်မှတ်တယ်မှတ်တယ်ဒီအာထုတ်မှုလေးပါတယ်အာထုတ်မှုလေးရော့သွားတဲ့အခါဆိုရင်ဒီအမှားရမှုတွေမဖြစ်တော့ဘူးဟိုစိတ်တွေတခြားလွင့်သွားကိုယ်ရယ်ဆန်းတယ်ဒီလိုမှတ်တယ်မှတ်တယ်နဲ့ဒီကပါနေတာပါ

di di ya na ato aganaghị ụmụagụ agudora damana gudo diadogo a naghịabaji ha ana lolji adzozdjzamdad wiraoao ar ad dzgo pgnad ti r ad d

ကာမပဋ္ဌာမကာမကာမပဋ္ဌာမြောက်လောက်အောင်ကာမြောက်လောက်အောင်မဟုတ်တော့လည်းပဲအသေးမွအကုသိုလ်လေးတွေဆိုတာကတော့ရှိနေတာကာယကံဝစီကံမမြောက်သေးပေမဲ့စိတ်ထဲကတော့ကြာစီမှုတွေရှိနေတာအကုသိုလ်တွေဖြစ်ဘူးအဲဒီဖြစ်ဘူးတဲ့အကုသိုလ်တရားတွေပယ်နိုင်လို့အားထုတ်ရတာဖြစ်ဘူးတဲ့အကုသိုလ်တရားတွေမကြည့်ရအောင်လို့ဒါတွေနောက်ထပ်မကြည့်ရအောင်အားထုတ်ရသာသနာအစဉ်ဆက်မှာအချို့အချို့ညာတော်များ ကိလေသာတွေဖြစ်လာတော့အဲ့ဒီကိလေသာတွေညှင်းအောင်လို့အာထုတ်သွားတာပါဝင်္ဂီတမထေဆိုရင်သုံးပါသွားနေရင်ကိလေသာဖြစ်လာတော့အကျဉ်းအနန္ဒကိုကြောက်ထားတယ်အကျဉ်းအနန္ဒတဲ့ကာမရာဂတော့ဖြစ်လာပြီတဲ့ကာမရာဂမီးတွေလောင်းနေပါပဲကာမရာဂငြင်းငြုံဖြစ်တဲ့တရားကိုဟောပါဦးသုံးနေသုံးပါပါအောင်ဆိုပြီးတော့ကြောက်ထားကြောက်ထားတော့ အကျဏနာအတုပနှလုံးသွင်းရမယ်လို့သင်တုပပညာသွားနှလုံးသွင်းလို့လို့ကာမရာဂဖြစ်တယ်ဆိုတာအဲဝိသဝါကအာယုန်တွေယောက်ျားဖြစ်တဲ့ပုဂ္ဂိုလ်တွေမိန်းမများကိုအဲဒီအာယုန်တွေကိုတင့်တယ်လေကောင်းတဲ့အနေအချင်းလှပါတဲ့အနေအချင်းသွားနှလုံးသွင်းရာဂဖြစ်တတ်တယ်မိန်းမဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းယောက်ျားပုဂ္ဂိုလ်တွေပေါ်မှာလှပါတဲ့တင့်တယ်တဲ့ကောင်းတဲ့နေရာချင်းသွားပြီးတော့ကျူးကြီးနှလုံးသွင်းလို့ရှိရင်ကာမရာဂတွေဆိုဖြစ်တတ်တယ် အတုပအာယုံနှလုံးသွင်းပါတဲ့အတုပအာယုံနှလုံးသွင်းလိုက်တော့သူကမြစ်သက်တာပြန်ကြည့်ဘူးဇာကတွေငြိမ့်သွားတယ်ဒီလိုကြာနှလုံးသွင်းဒီလိုကြာငြိမ့်တယ်အနည်းကဟုတ်ဟောလည်းရောက်တဲ့နေကပါပဲကြိမ်မီရောဖျားကြိမ်မီရောဖျားဆိုတာသူတို့ဟိုမှာမော်လမြိုင်မှာနာမည် ဒီတကိုးကြီးပါပဲအဲဒီမှာတရားဥပဒေရောက်ဖို့သွားကြတယ်အဲဒါနဲ့သူလိုက်ဖို့ဘုရားရှိရလိုက်ကြဖို့ပါတယ်ဒါမလို့ဆရာမတော်သွားကြမရှိတာနဲ့ကိုယ်နဲ့ပါတဲ့ပုဂ္ဂိုလ်တွေလည်းရောက်အောင်ပြီးတော့နောက်လမ်းမှာလည်းပုဂ္ဂိုလ်အောင်ကြောင်းဆိုတာဝิญဉာဏ်နဲ့ဘုန်းကြီးလိုက်သွားဆရာဖူးပြီးတော့အယုတ်ကားကြီးရေးတယ်လားပထမဆုံးကြည့်တော့ပွဲကြည့်တဲ့ပုံယုတ်ကားတဲ့သဘောကျကြကောင်းအဲဒီနေရာကြတယ်ဒီကား ပွဲကြည့်နေတဲ့ပွဲကနေတဲ့ပုဂ္ဂိုလ်နဲ့ပွဲကြည့်နေတဲ့ပုဂ္ဂိုလ်နဲ့တော့ယုတ်ကားကြီးတစ်ဖက်ကယုတ်ကားကတော့ပဂိတိုင်းပေါ့လေပွဲကနေတာလည်းပဲတကယ်လည်းမင်းသမီးတွေမင်းသားတွေလှလာပါပါတင်းနေတယ်ပြင်းစင်လို့ကနေတဲ့ပုဂ္ဂိုလ်ပွဲကြည့်တဲ့ပုဂ္ဂိုလ်တွေလည်းအောက်ကလှလာပါပါပြင်းစင်လို့ယုတ်သမီးတွေမျိုးသားတွေအဲပဂိတိုင်းပေါ့လှလာပါပါတင်းနေတယ် ဆိုင်တည်တဲ့ပုဂ္ဂိုလ်တွေကလည်းပဲဒီလိုပဲသူအချင်းရာနဲ့လာလာပါပါတင်းနေတယ်ပဲကြီးပဲမှုတဲ့ပုဂ္ဂိုလ်တွေကလည်းဒါကပဂရိပုံတစ်ဖက်ကနေပြီးတော့အာတုပပညာနဲ့ကမ္မထာနဲ့နှလုံးသွင်းကြည့်မယ်ဆိုလို့ကျင်စီဒီကပြနေတဲ့ပုဂ္ဂိုလ်တွေရောပွဲကြည့်တဲ့ပုဂ္ဂိုလ်တွေရောတီးမှုနေတဲ့ပုဂ္ဂိုလ်တွေရောအမှန်စင်စစ်တော့အယိုးစုတွေပဲဆိုပြီးတော့သူအယိုးစုတွေရေးကြတာဟိုမှာသူကတော်တော်အားကြတယ်လို့တော်တော်သဘာဝကြတယ်

အယိုးတွေကိုဆိုတော့သူရေးတာသူဟန်ကြတာပဲလို့မေကြစဉ်းစားကြည့်ရင်သူကတတ္တဝါတွေကဒီတိုင်းပဲလို့သူကအယိုးစုတွေဖြစ်တယ်အာသုဘပညာဆိုအဲ့ဒီလိုစိတ်ထဲကတကယ်ထင်အောင်ရှုလို့ရှိရင်သုဘပညာလုံးလုံးပြောက်သွားတယ်ကြောက်စရာတော့ကောင်းသေးညွန်စရာကောင်းသေးတယ်အဲကာမရာဂကာမရာဂတွေအကုန်လုံးညှိသွားနိုင်တယ်အဲဒါကြောင့်အကျဉ်းအနန္တဝဉ္ဇိတမထေဘူးအတုပါယ စိတ်တံပါဝေဟိအတုပအတုပပညာဖြစ်အောင်အတုပအာယုံဖြစ်အောင်လို့အတုပမတင်တယ်ဘူးပေါ့လေမတင်တယ်ဘူးဆက်စုပ်ဝေရင်းစားပဲဖြစ်အောင်လည်းနှလုံးသွင်းပါတဲ့သူပတင်တယ်ပဲနှလုံးသွင်းတယ်လို့ဒီကိလေသာတွေဖြစ်နေတာတင်တယ်ပဲနှလုံးသွင်းလို့လူပုံသဏ္ဍာန်ဆိုမြေခုံးနဲ့မြေတုံးနဲ့မျက်နှာနဲ့ နှာခေါင်းအနေနဲ့အဲဒါတွေကြောက်ပြီးချိုးစားကြတာလေးတွေတိုင်းနှလုံးသွင်းလို့နှိမ့်သက်ပြတာကြဖြစ်တယ်။အဲဒါတွေကိုအကုန်လုံးပယ်ပြီးတော့အရေးကအရေးတစ်ချာအသားကအသားတစ်ချာအယိုးကအယိုးတစ်ချာအကြောကအကြောတစ်ချာအခုဒီတခုစီကွဲကွဲပြီးတော့ကြည့်မယ်ဆိုဒီထဲမှာနှိမ့်သက်ပြတာကြဘာမှမရှိဘူး။အဲတော့အာတုဘနှလုံးသွင်းပါလို့ အကျဉ်းနာညွှန်ကြားခဲ့တဲ့လုံးသွင်းလိုက်တော့ရင်သူ့မှာဖြစ်ပေါ်နေတဲ့ကာမရာဂတွေငြိမ့်သွားတော့အဲ့ဒါဖြစ်ပြီးသောကိလေသာတွေကိုပယ်နိုင်ဝါထုတ်တာပဲဒီလိုတခါကလည်းပဲစာချနေရင်စာတက်နေတဲ့ရဟန်းတော်တစ်ပါးကအဲသူ့မှာဒီကိလေသာဖြစ်မှုကအကြောင်းပြုပြီးတော့ သူတရားထုတ်ဘာဝေရောက်တနေရာရောက်သွားတယ်မထေကြီးတစ်ပါးထံရောက်ဒေကြီးတစ်ပါးထံရောက်သွားတော့ရှင်ပြားတဲ့တကြီးတော်ကိုဟိုရှင်းရောက်တော်မူပါတဲ့တော်မူပါတကြီးတော်မှာယောဂဆွဲလာလို့ဆိုတော့ဟိုရင်းကြီးကောင်းပြီယောဂသိကုနိုင်တဲ့ဆရာသမားထံရောက်လာတာပဲကောင်းပါပြီဆိုပြီးတော့သူ ကာမကငြင်းစင်နေတဲ့ကမ္မထံကိုပေးကမ္မထံပေးတော့သူကမ္မထံတရားအားထုတ်လိုက်တာကာမရာဂတွေလည်းငြင်းပြီးတော့သွားတယ်အရိယာမေဖို့တွေလည်းရပြီးတော့သွားတယ်အဲ့ဒါလည်းပဲဖြစ်ပြီးတော့အကုသိုလ်တရားတွေပဲနေအားထုတ်တာပဲကိလေသာဖြစ်ဘူးလို့နောင်ဒီလိုကိလေသာမျိုးဘယ်တော့မှမဖြစ်စေရဘူးလို့မဖြစ်ရအောင်လို့တခါတည်းအားထုတ်ရတာတရားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာဖြစ်ဘူးတဲ့ကိလေသာအကုသိုလ်တရားတွေရှိတာပဲအဲ့ဒီဖြစ်ဘူးတဲ့ဖြစ်ဘူးတဲ့အကုသိုလ်တရားမျိုးတွေ နောက်မဖြစ်အောင်ငြိမ့်သွားအောင်လို့ဒီမှာအားထုတ်ရတာဘယ်လေးပါးကြစင်နိုင်တဲ့ဘယ်လေးပါးကြစင်နိုင်တဲ့ပါဠိပါဒစိတ်အကုသဒုစိတ်တွေဆိုတာအနည်းနဲ့အများဖြစ်ဘူးတယ်ဒီကူကမဖြစ်ဘူးတော့ခြေခြေသက်ဘဝတွေဖြစ်ဘူးတာအဲဒီဖြစ်ဘူးတဲ့အကုသတရားတွေမဖြစ်အောင်လို့တခါတည်းငြင်းအောင်လို့ကိုတရားထုတ်ရတာကိုဝိပဿနာတရားထုတ်တယ်ဆိုတာအောက်ထစ်ဆုံးအဲဒီသောတာပတိမေဖို့ရောက်အောင်လို့အထုတ်ပါသောတာပတိမေဖို့ရောက်လို့ရှိရင် အပယ်ကျစေတဲ့အကုသိုလ်တွေအကုန်လုံးငြိမ်းပြီးတော့သွားတယ်အဲ့ဒါငြိမ်းအောင်လို့အားထုတ်ရတယ်အဲ့ဒီအကုသိုလ်တွေငြိမ်းသွားလို့ရှင်လည်းပယ်လေးကဘယ်တော့မှမကြတော့ဘူးဒီဘဝကသင်ရင်လူဖြစ်ခြင်းဖြစ်မယ်နတ်ဖြစ်ခြင်းဖြစ်မယ်ဒါပဲနောက်နောက်တော့ဘဝတွေကလည်းပဲဒီလိုပဲလူတော်နတ်တော်သာဖြစ်မှာပဲကောင်းရဘဝကြီးတွေဖြစ်သွားတော့လေးပါးရောက်ပြီးဘဝတိုင်မှာကောင်းရဘဝကြီးတွေဖြစ်ပြီးလေးပါးရောက်ဖို့ပဲရှိတော့ငရဲတိစ္ဆာပြည်တာပယ်လေးပါမကြနိုင်ဘူးအဲ့ဒီပယ်လေးပါကြစီရတဲ့ အာဟုတို့မကောင်းမှုကနေဖြစ်ပြီးသားအာဟုတို့ကနေလည်းမဖြစ်အောင်လို့အာထုတ်တယ်တဲ့အခုဖောင်းတယ်၊ပိန်တယ်၊ထိုင်တယ်၊ကြည့်ရယ်၊ကိုယ်ရယ်စတယ်စတယ်ဖြင့်မှတိုင်းမှတိုင်းဟာကျမ်းစာဆိုင်ကိုအာထုတ်မှုလေးပါတယ်အဲကျမ်းစာဆိုင်ကိုအာထုတ်မှုလေးကလားမိမိမှာဖြစ်ဘူးတဲ့အကုသိုလ်မျိုးတွေပယ်အောင်လို့ပဲဒါတွေလုံးလုံးမဖြစ်အောင်တော့ခပ်ပြီးတော့မဖြစ်အောင်ဒါကြတော့ငြိမ့်ကြအောင်လို့လည်းအာထုတ်နေတာ။ဒါကြောင့်ဒုတိယသမပ္ပဏလည်းပဲဒီမှာ မှတ်တိုင်းမှတ်တိုင်းပါဝင်နေတာသမဗရာနှစ်ခုရသွားအနုဘာနာနံကုသလနံဓမ္မနံဥပါရယသာနာစနေတိဝါယမတိဝိရဝိရိယအာရဝတိစေတံပေကနာတိပရတိအနုဘာနာနံမဖြစ်ကုန်သေးသောကုသလနာဓမ္မနံကုသိုလ်တရားတို့ဤဥပါရယဖြစ်ခြင်းက သန္တံလူလာကြတို့ခြင်းကိုသင်သည်ဖြစ်စေ၏ဝါယမတိအာထောဤဝိရိယလုံလကိုအာရတိအာထောဤစိတ်တံစိတ်ကိုသကနာတိချင်းမြောက်ဤဗရတိကျိုးစားအာထောဤမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်အောင်အာထုတာလဲဒါသမဗရံဝိရိယတစ်ခုပဲတဲ့သူကတတိယပေါ့မဖြစ်သေးတဲ့ကုသိုလ်တရားဖြစ်အောင်အာထု ဝိပဿနာတရားအာမထုတ်ခင်ကဆိုရင်ဝိပဿနာကုသိုလ်ဟာဖြစ်ဘူးသေးဘူးအဲမဖြစ်ဘူးသေးတဲ့ကုသိုလ်တရားတွေဖြစ်အောင်အားထုတ်နေတာမဲမဲကုသိုလ်တွေဆိုတာမဖြစ်ဘူးသေးဘူးအဲမဖြစ်ဘူးတဲ့ကုသိုလ်တရားတွေဖြစ်အောင်အားထုတ်အဲဝိပဿနာကုသိုလ်တွေဖြစ်ရအောင်အရိယာမဲကုသိုလ်တွေဖြစ်ရအောင်တရားထုတ်ရတာကိုတရားထုတ်တယ်ဆိုတဲ့ကဒီကြီးရွယ်ချက်ကတော့ပါနေတာဒါကြောင့် ပေါင်းနေပိန်နေထိုင်နေရှိတဲ့စသည်ဖြင့်ရှုတဲ့မှတ်တယ်ဒီမဖြစ်သေးတဲ့ကုသိုလ်တရားတွေပြည့်အောင်အားထုတ်မှုတွေချက်တိုင်းချက်တိုင်းပါနေနာယုတ်ကိုပိုက်ချပြီးတဲ့နာမယုတ်ပရိစေရညာပိုင်းကကုသိုလ်တွေအကြောင်းကျိုးကိုပိုက်ချပြီးပစ္စယညာပိုင်းကပစ္စယပရိကညာပိုင်းကကုသိုလ်တွေ နေသာဒုက္ခအနာတ္တသုံးသပ်ဆင်ခြင်တဲ့သမထနာညာမင်းကကုသိုလ်တွေဥရိယဘေကအဖြစ်အပျက်ကိုမြင်တဲ့ဥရိယဘေညာမင်းကကုသိုလ်တွေအဲနောက်ဘင်္ဂညာမင်းဘေယညာမင်းအာရိနဝအဲနိဗ္ဗိန္ဒမုသိတုညာတာတိသင်္ခါသင်္ခါရုပ္ပခာညာမင်းကကုသိုလ်တွေနောက်အနုလောမကုသိုလ်ကုသိုလ်တွေနောက်ပြီးတော့နောက်ဆုံးကြလို့ချင်းအရိယာမေရောက်မှာသောတာပတိမေအဲသောတာပတိမေဖို့အဲသောတာပတိမေကုသိုလ်တွေ နောက်လည်းထက်ရိုင်းနဲ့နိုင်နဲ့အရတမကုသိုလ်တွေလည်းရှိပါသေးတယ်ဒါပေမဲ့လို့ဒီအောက်ဆုံးနေမဲ့ထားပါတော့အဲဒီတိုင်အောင်အောက်ထစ်ဆုံးအပြင်သောတာပတိမဲ့ကုသိုလ်တိုင်အောင်ဝိပဿနာအစဉ်စဉ်နဲ့အရိယာမဲ့ကုသိုလ်အဲဒီကုသိုလ်တရားတွေမဖြစ်ဘူးသေးဘူးတရားမထုတ်ခင်ကတခုမှမဖြစ်ဘူးသေးဘူးအဲဒီမဖြစ်ဘူးသေးတာတွေဖြစ်အောင်လို့အားထုတ်ရတာငါထုတ်လိုက်တဲ့ကသူဖြစ်တော့တာပဲ ဟောကောင်းတယ်လို့တခါမှလည်းရင်ဟောဥပဒနာကုသိုလ်ဖြစ်သွားတယ်အစတခါမှမဖြစ်သေးဘူးတခါဖြစ်သွားပိန်တယ်တခါမှလည်းရင်ဟောတခါဖြစ်သွားပြီဟောအစတုန်းကမဖြစ်ဘူးဆိုတာနှစ်ခါဖြစ်သွားနောက်တစ်ခါဖောင်းတယ်ပိန်တယ်လို့မှတ်တိုင်းမှတိုင်းဟာမဖြစ်ဘူးတဲ့ကုသိုလ်တွေဖြစ်နေတာပဲအရင်ကမဖြစ်ဘူးတဲ့အတိတ်တွေဖြစ်နေတာပဲနာမယူပါပရိစ္ဆာညာရောက်ပြီးတဲ့နောက်တခါပစ္စယပရိက္ခညာရောက်လာရင်လည်းအဲ့ဒီညာမင်းကကုသိုလ်တွေနောက်ထပ်တိုးဖြစ်လာကြတာအဲ့ဒီကပြီးတော့သမတနာညာမင်းကကုသိုလ်တွေဖြစ်လာကြတယ်တိုးလာတာပဲဥရိယပဲညာမင်းကကုသိုလ်တွေပြတိုးလာတာ အစဉ်တိုင်းပေါ်တယ်သင်္ဃာပြေအာရိနာနေပိနာမုသရိညာတပိသင်္ဃာသင်္ဃာရုပ္ပကလောမတန်အောင်ဝိပဿနာဉာဏ်နဲ့စဉ်တိုင်းတိုးပြီးတော့ဖြစ်လာအဲ့ဒါကိုဖြစ်အောင်အားထုတ်ရနောက်ဆုံးအရိယာမေကုသိုလ်ဖြင့်နိဗ္ဗာန်ကိုမျက်မှောက်တွေ့သွားတာအဲဒီအရိယာမေကုသိုလ်တရားအောက်တည်ဆုံးအားဖြင့်ဖြစ်ပေါ်ရကိုတရားအားထုတ်ရတာဝိပဿနာအားထုတ်တယ်ဆိုတာမနာကောင်းတယ်အဲဒါမဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်အားထုတ်တာတဲ့ကောင်းတယ်ပိန်တယ်စသည်အမှားတိုင်းမှတိုင်းဟာ

ပွားများမှုဤပြည့်စုံခြင်းကသာဏံလိုလားခြင်းအထုခြင်းကိုသိသည်ဖြစ်စေ၏ဝါယမတိအထု၏ဝိရိယံလုံးလားကိုအာရပတိအထု၏စိတ်တံစိတ်ကိုပေကနာတိချင်းမြောက်၏ဗရာတိကျိုးစားအထု၏ဖြစ်ပြီးတော့ကုသိုလ်တရားတွေရှိအဲဒီဖြစ်ပြီးတော့ကုသိုလ်တရားတွေတည်ရနေဖို့ မဆုပ်ယုပ်ဖို့ပေါ့ဒီကနေပေါ့မကြောက်ပြက်ပြီးတကလားမသွားဘူးဒါကတော့ဝိပဿနာပထမရှုပါကတော့အဲ့ဒီဟာအဲ့ဒီအဲ့ဒီအဲ့ဒီဝိရိယမရသေးဘူးအဲဒုတိယအကြိမ်ကစပြီးတော့ရပါတယ်ပထမတစ်ကြိမ်မှပြီးတဲ့နောက်ဒုတိယတစ်ကြိမ်ကစပြီးဒီခုတဲ့ဝိပဿနာမျိုးတွေမဆုပ်ရအောင်လို့အားထုတ်နေတာမရောရအောင်လို့နောက်နောက်တော့မှချက်တည်းမှမှတိုင်းမှတိုင်းအဖောင်းနေပိန်နေထိုင်နေထိတယ်ကိုွေးတယ်ဆန်းနေစသည်မှတိုင်းမှတိုင်း စေစေကဖြစ်ဘူးတဲ့အမှားအသိဝိပဿနာကုသိုလ်မျိုးတွေဟာသာဂတာကပြည့်နေတယ်သာဂတာကပြည့်နေတဲ့ဥစ္စာကမဆွေဘူးပဲနဲ့ဒီတနေတာပဲပြည့်မတိုးတော့မှဒီတရုံဒီတအဲဒီတနေအောင်ကြောက်ပြက်ပြီးတော့ဆွေရုံမသွားအောင်လို့အားထုတ်တယ်ဒါရင်မဟုတ်ဘူးတဲ့ပင်ရောဘာဝါရလွန်စွာဖြစ်ပွားကိုတဲ့စကားတဲ့တိုးတက်ပြီးတကလားဖြစ်အောင်လည်းအားထုတ်ရတာတိုးအောင်လည်းအားထုတ်နေတယ် တိုးလဲတိုးနေတာပဲအဲရှုမှတ်ပါများလာတဲ့ခါကျတော့နာမယုဘပရိစ္ဆေဒနာယုပိုင်းခြားပြီးကြကနေပြီးတော့ဒီစရာပရိကအကြောင်းနဲ့အကျိုးလေးတွေဟောကွေးတယ်ဆိုရင်ကွေးရင်လည်းစိတ်ကလေးပါသိလာပြီသူကွေးရင်လည်းကွေးတယ်ကွေးတယ်တဲ့အဲကွေးရင်လည်းစိတ်ကြောက်ကွေးရုပ်ကလေးတွေစဉ်းစဉ်ဖြစ်နေတာလေးတွေသိတာအကြောင်းလေးရှိတော့အကျိုးလေးတွေဖြစ်လာသိတာအာယုံရှိတော့အတိလေးတွေဖြစ်လာတာသိနှလုံးသွင်းမှုရှိတော့စိတ်ကလေးတွေအသေးသေးဖြစ်လာတာသိတယ် အသူအကြောင်းနဲ့သူကျိုးလေးတွေဆက်သွယ်ပြီးတော့ဖြစ်လာတာကိုယူရင်းမှန်ရင်သူကပိုင်းခြားပြီးတော့ပြီးတာတိုးလာတာအဲသူတို့တိုးတက်ပြီးတော့ကြာဆက်လက်အားထုတ်နေလို့ကျင်မြဲဖြစ်ပေါ်ပြီးပြောက်သွားလို့မမြဲဘူးဆိုတာသိလာတာမမြဲတဲ့တရားတွေကြီးတွေပဲသုံးသပ်ဆင်လာပြည့်နားတိုးလာတာဟောကြလို့ကျင်မသုံးသပ်မဆင်ကြတော့ဘဲနဲ့အပြင်းနဲ့အပြဲကြီးတွေပဲမတိုင်းမတိုင်းအစပေါ်လိုက်ဆုံးလိုက်အစပေါ်လိုက်ဆုံးလိုက်အစပေါ်လိုက်ဆုံးလိုက်အစနဲ့အဆုံးကြီးတွေပဲပိုင်းခြားပြီးဥရိယဗျာညာကုသိုလ်တွေတိုးပြီးတော့ပြည့် တော့ကြပင်ကညာကပြည့်ကြည့်တယ်ထင်လားအကုန်ကုန်ဆုံးဆုံးပျောက်ပျောက်ကြီးရယ်ပဲထေပြတ်တယ်မကြည့်ပဲနဲ့ပျောက်ကုန်ပျောက်လိုက်နိုင်ရဲ့တော့ကြဘုရားညာကကြောက်เสียထင်လားအာရိနောအပြည့်မြင်နိဗ္ဗာန်ကြီးငွေလားမုသိညာကလွတ်မြောက်လို့တဲ့သဘောတွေဖြစ်လာပရိသင်္ကလွတ်မြောက်အောင်ကြိုးစားအထုတာတွေဖြစ်သင်္ကာရုပ္ပကကြောင်းကြောင့်မစိတ်ပဲနဲ့အလံလေးလေးရှုပြီးတော့ရှုနိုင်တဲ့ဝိပဿနာဉာဏ်နဲ့အမှန်ကောင်းတဲ့ဝိပဿနာဉာဏ်နဲ့ဖြစ်လာအဲ့ဒါတွေက ပင်ယောဘာဝကလွန်စွာဖြစ်တာပဲအဲ့ဒီလိုလွန်စွာတိုးတိုးပြီးတကလားဖြစ်လာအောင်လို့အထုံးဝေပုံလာရပြန်ပြောသွားအောင်ဘာဝနာပါရပါရိပူရဘာဝနာပြည့်စုံသွားအောင်နဲ့ဘာဝနာပွားများမှုကုသိုလ်တရားတွေပွားများမှုဟာပြည့်စုံသွားဘယ်ကြမှာပြည့်စုံမလဲဆိုတော့အရဟတမေရတကိုကြမှာပြည့်စုံတယ်အဲ့ဒီရောက်အောင်လို့အထုံးနေတာအဲအောက်ထစ်ဆုံးအားဖြင့်ဆိုရင်သောတာပတိမဲ့ဖို့ပေါ်လေအောက်ထစ်ဆုံးနေရာရင်အဲ့ဒီပြည့်စုံတယ် ပထမတစ်ဆင့်ပြည့်စုံသွားတယ်အဲဒီပထမတစ်ဆင့်ပြည့်စုံအောင်လို့ပဲကျေးဇူးတော်အထုကသာသင်ရတယ်ပဲသာသင်ရတာလို့အတန်းတရားချင်းတရားချင်းကိုတရားအောင်ပြီးမှတရားတရရတယ်လို့အဲတစ်ဆင့်ချင်းတစ်ဆင့်ချင်းပထမအဆင့်ပြည့်စုံသွားအောင်လို့အထုနဲ့ပထမအစတရားမရသေးတဲ့ပုဂ္ဂိုလ်တရားမပြည့်စုံတဲ့ပုဂ္ဂိုလ်တွေကပထမအဆင့်သောတာပတိမေဖို့ညာရောက်ပြီးတော့ပွားများမှုပြည့်စုံမှလို့အာထုံအဲရောက်သွားတဲ့ခါကျသာပြည့်စုံသွားတာပဲ အဲဒီအစဉ်ရောက်ပြီးတဲ့ပုဂ္ဂိုလ်ဆက်ပြီးတော့ရှုမှတ်နေလို့ရှိရင်သရာမိမဲ့ဖို့အစဉ်ပြည့်စုံသွားမယ်ပြီးတော့အဲဒီကဆက်မှရင်နာမိမဲ့ဖို့အစဉ်အဲဒီကဆက်မှလို့ရှိရင်ရာဓမဲ့ဖို့အစဉ်နောက်ဆုံးနောက်ဆုံးအစဉ်ပေါ့အဲဒီမှာပြည့်စုံသွားမှာအဲဒီတော့ပြည့်စုံသွားပြီတဲ့အောင်လို့ကုသိုလ်တရားတွေဖြစ်ပွားသွားအောင်အာထုံနေတယ်အဲ့ဒါကသမဗရာတစ်ခုပဲအခုတရားထုတ်တဲ့ပုဂ္ဂိုလ်တွေမှာအဲ့ဒီတိုင်းမှာပဲသက္ကာသာစစပြီးအာထုက္ကာသာကတော့ မဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်အားထုတ်ရအောင်။နောင်ကြတာဖြစ်ပြီးသားကုသိုလ်တရားတွေလည်းပဲတည်ရနေအောင်တိုးတက်သွားအောင်ပြည့်စုံသွားအောင်အားထုတ်ရတယ်။မဖြစ်သေးတဲ့ကုသိုလ်တွေလည်းသူရှိသေးတာနောက်မဖြစ်သေးတဲ့အထက်အထက်ဝိပဿနာကုသိုလ်တွေမဲ့ကုသိုလ်တွေရှိအဲ့ဒါတွေလည်းပဲမဖြစ်ပြောင်းလို့သူအားထုတ်နေရ။ဒါကြောင့်မှတိုင်းမှတိုင်းဖြစ်ပြီးသားကုသိုလ်တရားတွေတည်ရအောင်တိုးတက်သွားအောင်လည်းအားထုတ်နေပြီပါတယ်တဲ့ဗျာ။သမဗရာ၄ပါးပါတယ်အခုတရားထုတ်နေတာ။ဗာမညမဟုတ်ဘူးကွာ။ ပြောတော့ပြဖောင်းနေပိန်နေမှတ်တာလေးတစ်ချက်တည်းသမဗရဏ၄ပါးလုံးပါတယ်ကဲကဲဒီသမဗရဏ၄ပါးလေးဆိုကြအောင်ရအောင်လားမဖြစ်သေးသောအကုသိုလ်တရားတို့ကိုမဖြစ်စေရန်အာထုတ်ခြင်းသမဗရဏတပါး မဖြစ်သေးတော့အကုသိုလ်တရားတော်ကိုမဖြစ်စေရန်အာထုတ်ခြင်းသမဗရံတပါမဖြစ်သေးတော့အကုသိုလ်တရားတော်ကိုမဖြစ်စေရန်အာထုတ်ခြင်းသမဗရံတပါမဖြစ်သေးတော့အကုသိုလ်တရားတော်ကို မဖြစ်စေရန်အာထုတ်ခြင်းသမဗရံတပါဖြစ်ပြီးတော့အကုသိုလ်တရားတို့ကိုပယ်နိုင်ရန်အာထုတ်ခြင်းသမဗရံတပါဖြစ်ပြီးတော့အကုသိုလ်တရားတို့ကိုပယ်နိုင်ရန်အာထုတ်ခြင်း သမဗရံတပါဖြစ်ပြီးတော့အကုသိုလ်တရားတော်ကိုပယ်နိုင်ရန်အားထုတ်ခြင်းသမဗရံတပါမဖြစ်သေးတော့ကုသိုလ်တရားတော်ကိုဖြစ်စေရန်အားထုတ်ခြင်းသမဗရံတပါမဖြစ်သေးတော့ ကုသိုလ်တရားတို့ကိုပြစ်စေရန်အားထုတ်ခြင်းသမဗရံတပါမဖြစ်သေးတော့ကုသိုလ်တရားတို့ကိုပြစ်စေရန်အားထုတ်ခြင်းသမဗရံတပါဖြစ်ပြီးတော့ကုသိုလ်တရားတို့ကိုသီတာ တိုးပွားပြည့်စုံသွားအောင်အာထုတ်ခြင်းသမဗရံတပါဖြစ်ပြီးတော့ကုသိုလ်တရားတို့ကိုဤရန်တိုးပွားပြည့်စုံသွားအောင်အာထုတ်ခြင်းသမဗရံတပါဖြစ်ပြီးတော့ကုသိုလ်တရားတို့ကိုဤရန် ကိုးကွာပြည့်စုံသွားအောင်အာထုတ်ခြင်းသမဗရံတပါအဲသမဗရံ၄ပါးပဲအလားမဖြစ်သေးတော့အတူချုပ်ကတော့မဖြစ်သေးတဲ့အကုသိုလ်တွေကိုမဖြစ်စေဖို့အာထုတ်တယ်ဖြစ်ပြီးတော့အကုသိုလ်တွေကိုပယ်နိုင်ဖို့အာထုတ်တယ်အာကုသိုလ်တွေကသူ့ပြန်ဖြစ်ပြီးတော့ကုသိုလ်တွေကိုဒီရန်တို့ဘဝပြည့်စုံပါအောင်အာထုတ်တယ် လူရင်းတော့ပြည့်စုံအောင်အထုရမှာပါပဲဒါပေမဲ့ပြည့်စုံအောင်မရောက်သေးရင်လည်းတိုးပွားအောင်မတိုးပွားတောင်မှလည်းဒီရနေအောင်သူကသူကသုံးခုရှိတယ်လို့ထိကြည့်ရတယ်ဒီရညင်းဘယောဘဝရဝေပုံလာရလွန်စွာကြည်ချင်းကြံပြောခြင်းဘာဝနာရပါဠိပူရီရဘာဝနာပြည့်စုံသွားအောင်သူကအဆင့်၃ဆင့်ရှိတယ်ကုသိုလ်တရားတွေပွားများရတာဟာ အလုံးစုံပြည့်စုံသွားဟောမြအားထုတ်အလုံးစုံမပြည့်စုံသေးခင်ဆိုရင်တော့တိုးတက်သွားအောင်တိုးတက်တယ်တိုးတက်သွားအောင်အားထုတ်အဲမတိုးတက်နိုင်သေးတဲ့အခါမှာလည်းမဆိုးရအောင်လို့ဒီရနေရုံဆိုရင်တော်သေးတာပဲအဲဆိုးရသွားရင်တော့မကောင်းဘူးပါလေအဲသုံးစင်ကြည့်တယ်အဲဒါကြောင့်မဖြစ်သေးတဲ့အကုသိုလ်တရားတွေကိုမဖြစ်ဘူးသေးဘူးသူများဖြစ်ဘူးတယ်ဒီအကုသိုလ်တရားတွေအပယ်လေးပါးကိုပြစ်ချရတဲ့တန်တရားမှလည်းရှည်လျားစီတတ်တယ် ဒါဒီအကုသိုလ်တရားတွေမဖြစ်အောင်အထုတ်မယ်ဆိုပြီးတရားအထုတ်အထုတ်တယ်အထုတ်တယ်ဒီသမဗရာဝိရိယပါနေဖြစ်ပြီးသားအကုသိုလ်တရားတွေပယ်နိုင်အောင်မိမိသာနာမှာရှိရဖြစ်ဘူးအဲ့လိုမျိုးတွေနောက်ထပ်မရှိရအောင်ပေါ့အထုတ်ရတရားအထုတ်နေရင်လောဘဒေါသတွေဖြစ်လာရင်အဲဒီလောဘဒေါသတွေကျွမှပြီးပယ်ရတာပဲဒါဖြစ်ဘူးသားအကုသိုလ်တွေပဲအဲ့ဒါတွေမှားလိုက်ရင်ပျောက်သွားတာပဲသူက ပေါ်လာရင်မှားလိုက်ကြောက်တာပေါ်လာရင်မှားလိုက်ကြောက်တာမှတ်မှတ်ပြီးကြတာပြရတယ်အဲဒါပယ်နိုင်အောင်အားထုတ်တာမဖြစ်သေးသောကုသိုလ်တရားတွေဖြစ်အောင်ဆိုတာတရားထုတ်ဆိုတဲ့ကမဖြစ်သေးတာတွေဖြစ်အောင်အားထုတ်နေတာဖြစ်ပြီးသောကုသိုလ်တရားတွေတည်ရနေအောင်တိုးတက်သွားအောင်ပွားများသောအာပြည့်စုံသွားအောင်အားထုတ်တယ်ဆိုတာအဲတရားထုတ်နေတဲ့ပုဂ္ဂိုလ်တွေမှာအားထုတ်တဲ့အားထုတ်တဲ့တော့တည်တဲ့တည်ရနေအောင်အားထုတ်ရတာပဲတည်ရရုံနဲ့မဟုတ်ဘူးတိုးတက်အောင်လည်းအားထုတ်ရတိုးတက်ရုံနဲ့မဟုတ်ပြည့်စုံအောင်ကိုအားထုတ်နေရတာ ယနေ့ပြည့်စုံလိမ့်မယ်၊နေ့ပြန်ပြည့်စုံလိမ့်မယ်၊တစ်ဘက်ခါပြည့်စုံလိမ့်မယ်။မကြခင်ပြည့်စုံမှာပဲဆိုတဲ့အနေနဲ့ပြည့်စုံဖို့ရာကိုကြီးမှားပြီးတော့ဒီလိုအားထုတ်နေရ။သမဗရာဝိရိယတွေတဲ့လား။အဲမှတ်တိုင်းမှတ်တိုင်းဒီသမဗရာဝိရိယပါတယ်။ကောင်းတယ်၊ပိန်တယ်၊ထိုင်တယ်၊ထိတယ်စသည်ဖြင့်ဘယ်ဟာပဲကျူသည်ဖြစ်စေ၊ကျူတိုင်းကျူတိုင်းဒီသမဗရာဝိရိယလုံးလာလေအားထုတ်မှုလေးပါတယ်။အားထုတ်မှုမှာပဲနဲ့ကျူမှုကမပြတ်နိုင်ဘူးလို့က။ဒါသမဝါယမမဲ့ခင်ပဲတဲ့။

တရားမလို့ပဲနဲ့လွတ်နေတဲ့ပုံစံတွေများချင်းအဲ့ဒီတိုင်းဖြစ်နေတာပဲအဲ့ဒီတိုင်းဖြစ်နေတဲ့သူများတွေမှာသူများတွေမှာလောဘဒေါသမောဟတွေအဲဖြစ်ကြအဲ့ဒါတွေအတုမြင်တတ်တင်စွာလိုပဲဒုလည်းဒီလိုဖြစ်ရင်ကောင်းမှာပဲဆိုပြီးတော့ကောင်းတယ်တင်ပြီးတော့ပေါ့လေဥမာသူများကပွဲကြည့်သွားတယ်ကိုကတော့မသွားသေးဘူးငါလည်းသွားဥမာပဲပွဲသွားကြည့်တယ်သူများမဖြစ်သူများဖြစ်တဲ့အကုသိုလ်မျိုးတွေကိုမဖြစ်သေးဘူးအဲ့ဒါ အဲ့ဒါကိုလည်းဖြစ်အောင်အားထုတ်တာပဲဒီလိုပါလေအများကြီးပါပဲပြောမကောင်းတာတွေအများကြီးပါသူများဖြစ်ဘူးတာတွေသူများဟာတွေကောက်မှပြီးသူများလိုပဲအဲနေရရင်ကောက်မှပဲလို့ဒါတော့အောင်းမေ့ပြီးကြတာတော့လောက်တာကိုအဲဒီတော့ပြုလို့အားထုတ်တိုင်းဟာအကုသိုလ်တွေမဖြစ်ဘူးတာအကုသိုလ်တွေဖြစ်နေတာအဲ့ဒါမိစ္ဆာဝါယမတွေမှန်ကတော့အဲဒီတော့မဖြစ်ဘူးတာအကုသိုလ်တွေသူများဖြစ်နေတာတွေကိုမဖြစ်သေးဘူးအဲ့ဒါတွေကနောက်မဖြစ်အောင်လို့

ဒီကမြောက်ပေးလို့ချင်းအဲ့ဒီမြောက်ပေးတာပဲသဘောကျတယ်ဒီလိုဟာတွေကြီးတယ်အဲ့ဒါတွေကမဖြစ်အဲဖြစ်ပြီးသားအကုသိုလ်တွေပွားအောင်လုပ်နေတာအဲ့ဒါမိစ္ဆာဝါယမှာပဲလို့အဲ့ဒါတွေမလုပ်ရဘူးမဖြစ်သေးသောကုသိုလ်တွေဖြစ်အောင်အားထုတ်ရတယ်ဆိုရင်ဖြစ်သေးတဲ့ကုသိုလ်တွေဒနာတိလကုသိုလ်တွေလည်းပါပါတယ်ဒီမာနဝိပဿနာကိုပဏာနာပြုဟောနေလို့အဲ့ဒါတွေဖြစ်အောင်အားထုတ်ရသမဝါယမပဲဒါတွေဖြစ်အောင်အားမထုတ်ဘူးမဖြစ်သေးတဲ့ကုသိုလ်တွေမဖြစ်အောင်လို့ပဲတင်းချောင်ပြီးတော့နေနေတယ် မာဒါနာပြုစရာအကြောင်းရှိမပြုဘူးသီလဆောက်တည်စရာအကြောင်းရှိမဆောက်တည်ဘူးတရားနာစရာအကြောင်းရှိရင်တရားမနာဘူးအဲဘုရားရှိခိုးစရာအကြောင်းရှိသတဲ့ဘုရားရှင်မခိုးဘူးဖဲကြောင်ပြီးတော့နေတယ်ကုသိုလ်ဖြစ်စရာလုပ်ငန်းတွေလည်းစလို့ချင်းသူများကတိုက်တွန်းရင်မလုပ်ခဲနဲ့သူကတိတ်ကြောင်းနေတယ်ဆိုတာမဖြစ်သေးတဲ့ကုသိုလ်တွေမဖြစ်အောင်လို့သူလုပ်နေတာမိစ္ဆာဝါယမပဲလို့လားအဲဖြစ်ပြီးသားကုသိုလ်တွေတည်ရအောင်လို့အားထုတ်ရင်သမာဝါယမပဲ

မိမိမှာဖြစ်ဘူးတဲ့ကုသိုလ်မျိုးတွေဒီရနေအောင်ပြည့်မတိုးတော့ဒီရအောင်လို့အားထုတ်ရတယ်အဲဒီရယုံနဲ့မကဘူးတိုးပွားအောင်လည်းအားထုတ်ရတယ်တိုးပွားအောင်လည်းမကဘူးအရိယာမဲ့ပြည့်စုံသွားအောင်လို့အရိယာမဲ့အတီပြည့်စုံသွားအောင်လို့လည်းအားထုတ်ရတယ်အဲဒီလိုအားထုတ်လို့ပြင်ပါသမာဝါယမပဲတဲ့အခုဟောတယ်မှာကမ္မဋ္ဌာန်းတရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေအားလားမာဝါယမမဲ့ခင်၄ပါးလုံးရတယ်ဟုတ်လားသမဗရာ၄ပါးလုံးရတယ် ရှုတိုင်းရှုတိုင်းဟာမဖြစ်သေးသောအကုသိုလ်တွေပယ်နိုင်မှုအားထုတ်နေတာပဲဖြစ်ပြီးသောအကုသိုလ်တွေအဲမဖြစ်သေးသောအကုသိုလ်တွေမဖြစ်အောင်အားထုတ်နေတာဖြစ်ပြီးသောအကုသိုလ်တွေပယ်နိုင်အောင်အားထုတ်နေတာပဲဖြစ်ပြီးသောအကုသိုလ်တွေမဖြစ်သေးတဲ့ကုသိုလ်တွေလည်းဖြစ်အောင်လို့ဝိပဿနာကုသိုလ်တွေအရိယာမကုဖြစ်အောင်လို့ပဲကြိုးစားအားထုတ်နေကောင်းတဲ့ကောင်းအမှကောင်းတဲ့ကောင်းတရားတုတဲ့တဲ့တုတဲ့အောင်လို့အားထုတ်ဒါဖြစ်ပြီးသားကုသိုလ်မျိုးတွေလည်းတစ်ဆင့်နဲ့တစ်ဆင့်နဲ့မြင့်မြင့်တိုးတက်သွားအောင်ပြည့်စုံသွားအောင်အရိယာမရအောင်သူမှတ်ပြီးတော့အားထုတ် သမဗရာ၄ပါးလုံးပြည့်စုံနေတာတဲ့မနာကောင်းတယ်နာအထောက်အခဲ့တဲ့ဒီတရားမျိုးကဒီဝိပဿနာမှတော့ကအလွတ်နေရာမှာတော့ဒီ၄ပါးလုံးမရဘူးအခုချင်းမရမဖြစ်သေးတဲ့အကုသိုလ်ကိုပယ်နေအောင်အားထုတ်တဲ့ခါတွေရှိပါတယ်အဲဒီတော့ခါလည်းမဖြစ်သေးတဲ့အကုသိုလ်ပယ်ရုံပဲမဖြစ်အောင်လို့အားထုတ်ရင်ဒါပဲရတယ်ဖြစ်ပြီးသားအကုသိုလ်ပယ်တာမပါဘူးဖြစ်ပြီးသားအကုသိုလ်ပယ်နေအောင်အားထုတ်တဲ့ခါလည်းဖြစ်ပြီးသားအကုသိုလ် ပယ်နိုင်အားထုတ်မှုတစ်ခုသာပါတယ်မဖြစ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်အားထုတ်တာမပါဘူးကုသိုလ်တွေဖြစ်အောင်အားထုတ်တာလည်းမပါဘူးသို့တူပဲမဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်အားထုတ်တဲ့အခါလည်းအဲ့ဒီမဖြစ်သေးတာအတွက်အားထုတ်မှုတစ်ခုပဲသက်ဆိုင်တယ်အဲဒါနသီလစသည်ဖြင့်အားထုတ်နေတဲ့အခါတွေအခုဒီဝိပဿနာမှာတော့အကုန်လုံး၄ပါးလုံးရတယ်မဖြစ်သေးတဲ့အကုသိုလ်လည်းမဖြစ်အောင်အားထုတ်ခြင်းဖြစ်ပြီးတော့အကုသိုလ်တွေပယ်နိုင်အောင်အားထုတ်ခြင်းမဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်အားထုတ်ခြင်း ဖြစ်ပြီးသောကုသိုလ်တရားတွေပွားများသွားအောင်လို့ပြည့်စုံသွားအောင်အထုတ်ခြင်းဆိုတဲ့သမဗရာ၄ပါးလို့အကုန်လုံးရတယ်အနာအတက်ကြဝမ်းမြောက်ဝမ်းသာကြကောင်းတဲ့တရားထုတ်နေတဲ့ပုဂ္ဂိုလ်အတ္တမသဘိက္ခွေသမ္မာတတိဘိက္ခွေယံတို့သမ္မာတတိမံစွာတရိယာခြင်းမံစွာမှတ်ရခြင်းသည်ကတ္တမသဘေဘာနိဣဒဘိက္ခွေဘိက္ခု ကာယေကာနုပတိဝေရတိအာတာပိသံဇာနောတတိမာဝိနိယလောကေပိဇာဒောမနတံဘေကဝေယံတို့ဤတော့ဤသာသနာတော်၌ဘေကဝေယံသည်ကာယေရုပ်ပေါင်းကို၌ကာနုပတိရုပ်ပေါင်းရှုသည်ဖြစ်၍ဝိရတိနေ၏ရုပ်ပေါင်းကိုရုပ်ပေါင်းမျှပဲလို့ရှုပြီးတော့နေရမယ်ကာနုပဒနာလေး ရုပ်ပေါင်းကိုရုပ်ပေါင်းကိုကိုမြဲတယ်လို့မထင်မြင်မစွလန်းစီရဘူးချမ်းသာတယ်လို့မထင်မြင်မစွလန်းစီရဘူးလှပါတင်နေတယ်မထင်မြင်မစွလန်းစီရဘူးအဲငါကောင်းတော်ကောင်းပဲပုဂ္ဂိုလ်ကောင်းပဲအသက်ကောင်းပဲဒီလိုမထင်မြင်မစွလန်းစီရဘူးဘယ်လိုသာရှိရမလဲဆိုရုပ်ပေါင်းမျှပဲမမြဲတဲ့ရုပ်ပေါင်းဆိုတာဘယ်လိုသဘောရှိတယ်မမြဲဘူး ခုဖြစ်ပြီးခုပြက်သွားတဲ့မမြဲတဲ့သဘောရှိတယ်မမြဲတဲ့ရုပ်ပေါင်းမျှပဲတဲ့မမြဲတဲ့သဘောကိုသင်မြင်အောင်လို့ရှိရပြမှုပြမှုပြနေစဲလို့ဆင်းရဲပဲကြောက်စရာကောင်းတယ်ခဏမစက်ဖြစ်တဲ့ရုပ်တွေပဲဒီအောင်နေကြောင်းလဲအာဆင်းရဲဆင်းရဲသဘောမျှပဲလို့သင်မြင်အောင်လို့လုံးသွင်းရပုဂ္ဂိုလ်တ attva မဟုတ်ဘူးတဲ့သူသဘောတည်းသူဖြစ်နေတဲ့တရားတွေဒီရုပ်တရားတွေအဲဒီပုဂ္ဂိုလ်တ attva မဟုတ်တဲ့သဘောတရားမျှပဲလို့သင်မြင်အောင်လို့

မြဲစင်းရဲအနိစ္စဒုက္ခအနတ္တဖြစ်တဲ့ရုပ်ပေါင်းကိုယ်ကိုအနိစ္စဒုက္ခအနတ္တသဘောမျှပဲလို့အမှန်တိုင်းသိအောင်ရှုနေရမယ်ဒီလိုရှုရတာသိမှလို့ဘာပဲလို့လဲဆိုပရိပုဂ္ဂိုလ်တွေထင်မြင်ကဒီဟာမြဲတယ်လို့ထင်နေတာယုတ်ကြီးอ่ะငငယ်ကလေးကရှိလာတဲ့ယုတ်ကိုကြီးအခုတည်းဒီယုတ်တဲ့တကူတဲ့ဒီနေတယ်ထင်နေတယ်ဒါကြီးခဏမစက်ဖြစ်ပြန်လို့မမြဲပါဘူးလို့ ကိုယ်ပိုင်ဉာဏ်နဲ့သိဖို့ခက်တာပေါ့စာရီဆိုရင်တော့ရပါတယ်စာရင်ကျမ်းဂန်တွေကတော့သောသာပြဟောတာတဲ့ဒေသနာတွေထောက်ဆပြီးတော့ယူရနာတရားတွေဥပတိခြင်းခဏပဲဖြစ်ပြနေတာပဲဒါကြောင့်မမြဲဘူးလို့ဒီလိုကတော့မှတ်သားပြီးသိမြင်လို့ရပါတယ်သို့တော့ပဂရိကိုယ်ပိုင်ဉာဏ်နဲ့ခဏမစဲဖြစ်တယ်လို့မမြဲဘူးလို့ကိုယ်ပိုင်ဉာဏ်နဲ့သိချာသိဖို့မြင်ဖို့ကတော့အဲ့ဒါကမလွယ်ဘူးဖြစ်တယ်ပြီးတော့ ဒါဒုက္ခပဲလို့ထင်မှုရလဲမလွယ်ဘူးသူကဒုက္ခကောင်းတယ်လို့ထင်နေတယ်တင့်တယ်ပဲလို့ဆိုကိုကိုကိုကိုကိုနဲ့ကိုဆိုရင်ဘယ်လိုပဲနေနေကိုကိုနဲ့ကိုဆိုတော့တော့ကြည့်လို့ရှုလို့လှသေးတာကောင်းသေးတာပဲဒီလိုထင်နေတယ်သူများကတော့ကြည့်လို့ရုပ်ဆိုးတယ်ပါမကောင်းမှုပြောကျင်တယ်ပြောမယ်မာနာယောဂတွေဖြစ်နေလို့ကျွန်းစရာကောင်းတယ်ဒီလိုသူများကပြောကျင်ပြောတယ်သူကကိုကိုနဲ့ကိုတော့သိကျွန်းစရာရလို့မဟုတ်ဘူးတော်သေးရလို့အောင်းမရอืมအဲဒါတော့ဒုက္ခထင်မှုရလဲခင်းနေတာပဲ အနာတပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးအကောင်းဆုံးအသက်ရှင်တဲ့အကောင်မဟုတ်ဘူးဒါသင်မှုကလည်းခရင်ပါပဲဒီဥစ္စာအတ္တကောင်ကြီးတကယ်ထင်နေတာပဲအဲ့ဒါကလည်းပုံခရင်တယ်ဒီသလုံးတစ်ဘဝလုံးကတယောက်တည်းတကူတည်းတကောင်နဲ့တီးနေတယ်ဘယ်လိုထင်နေတာအဲ့တော့ဒါအနိစ္စဒုက္ခအနတ္တရုပ်ပေါင်းသဘောမျှပဲလို့သိဖို့ရရှုနိုင်ဖို့ရဘယ်နဲ့လို့ရှုရမလဲဆိုတဲ့ဆရာကရှုဖို့ရအကူအညီတွေပေးထားပါတယ် လူမစွန်းလူမစွန်းနာမသာလူမစွန်းလို့ရှိရင်ပြင်လူမအကူညီရှိရတယ်သစ်ပင်ကိုခုတ်ခြင်းဖြတ်ခြင်းလို့ရှိရင်လူလူသက်တဲ့တော့ဘယ်တတ်နိုင်မလဲလူသက်တဲ့တော့သစ်ပင်ကိုလက်နဲ့လက်နဲ့ဆွဲချိုးလို့မကျိုးနိုင်ဘူးသစ်ပင်လုံးကြီးတို့ကြည့်ဥစားအဲလက်လောဆောင်ဖို့လို့လည်းမပြတ်နိုင်ဘူးဒါတော့ဘာလို့ဓာလို့လားအဲဓာလို့တော့ဓာကူကြီးရှာလွှလို့တယ်လွှကူကြီးရှာတယ်ဓာနဲ့လွှနဲ့ခါရှာလိုက်တော့သစ်ပင်ကြီးဘယ်လောက်ကြီးကြီးပြတ်သွားတာလဲ အဲ့ဒါလိုပဲဒီမှာဒီဒီရုပ်ပေါင်းဟာမြဲတဲ့အနေချမ်းသာတဲ့အနေရှင်းနေလှပတဲ့အနေပုဂ္ဂိုလ်သတ္တဝါကောင်နေရာဖြင့်ဒီလောကလုံးမှာသတ္တဝါတွေထင်မြင်စောလန်းအဲ့ဒီထင်မြင်စောလန်းနေတာတွေဟာမှန်တော့မမှန်ဘူးပေါ့လေအဲ့ဒီမမှန်ဘူးအမှန်အားတော့ဖြင့်မမြဲနေတာပဲရှင်းရဲတွေပဲပုဂ္ဂိုလ်သတ္တဝါမှုတဲ့သဘောတရားတွေပဲအဲ့ဒီအမှန်တွေသိအောင်လို့ဘယ်နဲ့လုပ်ရမလဲဆိုတော့မြတ်စွာဘုရားကူညီပေးတယ် အတ္တပိကိလေသာပူပန်စေရသောသမဗရံလုံးလာဝိရရှိသည်ဖြစ်၍သံဇာနောအမှန်တိုင်းသိသည်ဖြစ်၍တတိမာမှတ်ရသောတတိရှိသည်ဖြစ်၍ကာယေယုတ်ပေါင်းကို၌ကာနုပါတိမမြဲဆင်းရဲအစိုးလည်းမရအနတ္တသဘောဖြစ်သောယုတ်ပေါင်းများဟုရှုသည်ဖြစ်၍ဥရတိနေ၏ အဲအမြဲစင်းရဲ့အစိုးမရအနတ္တသဘောဖြစ်တဲ့ယူပေါင်းကိုကျุမြင်ပြီးတော့နေတယ်ဘယ်လိုကျุသလုံးဆိုအာတာပိကိလေသာပူပန်စေတတ်တဲ့သမဗရံလုံးကဝိရိယရှိပြီဖြစ်၍အာတာပိအပူအပူတပြင်းအာရုဒ္ဓပေါ်လေအပြင်းထန်အာရုဒ္ဓမပြမစဲအာရုဒ္ဓရင်အမှန်တိုင်းပြီးတော့တာပဲဟိုသင်းလို့ မီးပွတ်တာလည်းမီးပွတ်အောင်လို့မီးပွတ်တဲ့ဥစ္စာမကြမ်းမစဲလို့ရတယ်နားကနားကမလို့ရဘူးသူเจ้าနဲ့သူเจ้าနဲ့ဒီတိုင်းပွင့်ရင်လည်းရပါသုံးဖို့တောင်းလိုက်ကိုသွင်းလေးလုပ်ပြီးတော့လက်နဲ့ပွတ်ရတာလည်းရှိတယ်အဲ့ဒါလိုလည်းပွတ်ကြဒီတိုင်းပွင့်ရင်လည်းပဲမီးပွင့်လာတယ်အဲဒီတိုင်းပွတ်တာထားပါတော့ဒီတိုင်းပွတ်တဲ့ပြင်နေတယ်ခါတယ်သူเจ้าနဲ့သူเจ้าနဲ့တိုက်နေတာတိုက်လို့ကြာတော့ပူပန်များတဲ့ခါကျတော့ဒီတိုက်ရာနေပြီးတော့မီးပွင့်ရမှာအတွင်းထဲမှာအတွင်းလေးနဲ့သစ္စာသစ္စာလေးချောင်းအောက်ကအတွင်းလေးခံအဲ့ဒီအတွင်းလေးထဲမှာသစ္စာချောင်းသိနေတဲ့ခါလေလက်နဲ့ သူများလည်းလည်းနဲ့ပို့ပြီးတော့နေတယ်အဲဒီတော့လည်းပဲကြာလို့ချင်းအဲဒီထိတ်ကလေးနေရာနေပြီးပြီးပွင့်လာမပြတ်လို့ရမပြတ်လို့ရနားမရဒလစပဲတခုတစ်ချက်ပြီးတစ်ချက်တစ်ချက်ပြီးတစ်ချက်တစ်ချက်ပြီးတစ်ချက်ကလည်းမြင်းပြပို့တိုက်ရအဲ့ဒါလိုပဲဝိပဿနာရှုမှတ်ရတာကလည်းမပြတ်အထုတ်ရတာကောင်းတယ်ဆိုကောင်းတာပြီးနားမရဘူးပိန်နေရောက်တာပိန်နေမှရပိန်နာပြီးရင်လည်းနားမရဘူးကောင်းတာ ကောင်းတယ်ပိန်တယ်ထိုင်တယ်ရှိတယ်စိတ်ကူးတယ်စဉ်းစားတယ်တွေးတယ်စတယ်ဟောရပေါ်ရတယ်တခါလဲတလစဟိုကဆုံးရင်ဒီဒီကဆုံးရင်ဟိုတခါလဲအဲရှိကဖြစ်ပေါ်သွားတဲ့အာယုန်တွေပေါ်တိုင်းပေါ်တိုင်းနောက်ကတည်းကအစင်မပြတ်လိုက်ပြီးတော့အချက်တိုင်းချက်တိုင်းလိုက်ပြီးရှုနေရတာအဲဒီလိုရှုနေအောင်ကျညာဆိုင်မှုဝိရိယတွေပါတယ်ဝိရိယဒီဝိရိယကပြော့ညံသွားလို့ရှိရင်တော့ဟိုအဲ့ဒါမရှုနေဘူးအဲဒီဝိရိယကမပြတ်ဘူးတခါလဲနောက်ကတွန်းပေးနေသလို့ အားပေးမှုဝိရိယလေးပါရမယ်တဲ့ဒီဝိရိယလေးခုနသမဗြဟ္မဝိရိယပါပဲမဖြစ်သေးသောအကုသိုလ်တွေမဖြစ်ရအောင်ဖြစ်ပြီးသောအကုသိုလ်တွေပယ်နေအောင်မဖြစ်သေးသောကုသိုလ်တွေဖြစ်ရအောင်ဖြစ်ပြီးသောကုသိုလ်တွေတည်တာတိုးပွားပြည့်စုံသွားအောင်အားထုတ်မှုပဲအဲဒီသမဗြဟ္မဝိရိယနဲ့ပြည့်စုံရမယ်တဲ့ဒီဝိရိယလေးဟာကြားထုတ်နေတဲ့အခါထင်ရှားတယ်အားထုတ်တဲ့ပုဂ္ဂိုလ်တွေကိုလုံးလာလေးတစ်ခါတစ်ခါကျရင်စိတ်ကထက်ပါထက်တဲ့တဏှာအားထုတ်

ဝိရိယလွန်းနေလို့ကြော့တော်မှယူပါတယ်သူကတော့ဟောနာတထေသားဆိုတာအမှန်တရားချမ်းသာကြွယ်ဝတဲ့တထေသားပါပဲဘယ်လောက်ချမ်းသာကြွယ်ဝလဲဆိုမွေးတွေကနေမြေကြီးပေါ်မနေဘူးတဲ့သူကတော့မြေကြီးပေါ်မနေဘူးအဲ့ဒါမိဘတွေအဲထိမ့်နေအဲ့ဒါတွေလက်လက်ထဲမှာပွေပိုက်ပြီးတော့အိမ်ပေါ်မှာလည်းပဲသွားလို့လာလို့ရှိရင်ဂရီပါတွေပေါ်သောတွေအနန္တညနာတွေပေါ်မှာသူ အဲဒီအိယာနေရာတွေပေါ်မှာနေလာတာပေါ့နေလာတာသူကသူ့ခြေထောက်တွေကခြေဘွားတွေညာနာနုသူများခြေပမိုးတွေပါနေတာမွေးပေါက်တာသူခြေဘွားတွေပါမွေးပေါက်ခြေပမိုးလောက်နုနေတာခြေပမိုးသားလောက်တော့ခြေပမခြေဘွားကတော့ဒီလိုနုနေတာမကြောင်းဒါခြေဘွားမှာမွေးတွေပေါက်အတော်နုတာပဲ မိုးရလည်းပေါက်တဲ့မျိုးမပေါက်သလားတော့ပြောတာဘူးသူကသူတော့တော်တော်စူးစမ်းတာအဲဒီတော့နူးညံ့သိမ်ွက်ပြီးတော့အဲဒီတော့နူးညံ့သိမ်ွက်နေတဲ့သောနာသရိသကာရဘမြတ်စွာဘုရားထံအကြောင်းအားလို့ဆိုရောက်လာတယ်သူတို့ပြောရမယ်ရောက်လာတော့မြတ်စွာဘုရားတရားဟောတော့အဲ့ဒီတရားသူနှလုံးသွင်းဆင်ခြင်ပြီးဒီတရားကတော့မလွယ်ဘူးတဲ့လား စိတ်တိုင်းစိတ်တိုင်းစင်ကြအောင်အားထုတ်ရတဲ့တရားပဲဒီတရားကစိတ်တိုင်းစိတ်တိုင်းစင်ကြအောင်အားထုတ်ရစိတ်ကလေးတစ်ခုမှမမြင်နွမ်းစေရဘူးနောက်ဆုံးစိတ်တယ်အောင်ဟိုမှာတစ်နေ့လုံးအားထုတ်နေတယ်ဆိုရင်အိပ်ပျော်သွားတဲ့နောက်ဆုံးစိတ်တယ်အောင်တစ်နေ့လုံးစင်ကြအောင်အားထုတ်နေရတာနောက်တစ်နေ့လည်းဒီလိုစင်ကြအောင်အားထုတ်နောက်တစ်နေ့လည်းဒီလိုစင်ကြအောင်အားထုတ်နေရတာနောက်ဆုံးဒီဘဝနဲ့ကြောင်းမယ်ဆိုရင်သုရိစိတ်တယ်အောင်တရားစင်နဲ့ကြောင်းမယ်ဆိုလို့ရှိရင်အရိယာမဲ့အနိဗ္ဗာန်အောင်ပဲ စိတ်တိုင်းစိတ်တိုင်းတခါစင်ကြင်အားထုတ်နေရတာကိုတစ်စိတ်ပြီးတစ်စိတ်တစ်စိတ်ပြီးတစ်စိတ်တစ်စိတ်ပြီးစိတ်ကြီးရတယ်ပရိသတ်ပြီးနေသလိုပဲသခုပိတုကိုစင်ကစင်ကပြင်းအဲဒီစိတ်ကလေးစိတ်တိုင်းစိတ်တိုင်းစင်ကြဲနေအောင်လောဘဒေါသအငြင်းအငြင်းနွားနေတဲ့ကြမလာအောင်အားထုတ်နေရသူဒီတရားထုတ်ရတာဒီတိုင်းပဲဟိုယောဂီတွေအဲ့ဒါတွေသူသဘောပေါက်တာပေါ့ကိုဘုန်းကြီးကြီးကမှတ်ပုံနေပြောရင်လည်းတရားနာနေတဲ့ပုဂ္ဂိုလ်ကဒီလိုပဲသဘောကျတာပဲဩစိတ်တိုင်းစိတ်တိုင်းလိုက်နေရတာပဲ စိတ်ကလေးတစ်ခုမှမနာရဘူးစဉ်းစားကြတယ်စဉ်းစားတာကမှရအောင်ပဲကြံကြံနဲ့ကြံတာမှရအောင်ပဲကိုယ်ကရတယ်ရတာမှရအောင်ပဲအဲပူပြန်ပူပြန်မှရအောင်ပဲကိုယ်ချင်းဆန်းကျင်နဲ့ကိုယ်ချင်းဆန်းကျင်တာမှရအောင်ပဲဘယ်ကြံတော့တော့အကုန်လုံးလိုက်ပြီးတော့မှတယ်လောဘဒေါသတွေမကြရအောင်အဲဒီစိတ်ကူးစဉ်းစားကြံနေတာအဲပူတာနာတာရတာကိုယ်ကျင်တာဆန်းကျင်တာကိုယ်ရဆန်းတာနဲ့စပြီးကိလေသာတွေမဖြစ်အောင်တော့နောက်ကအစဉ်လိုက်နေတယ်ဟုတ်ပါ စင်ကြလိုက်အဲဒီတော့အထုတ်ရတာပါဒါတွေကိုသူသဘောပေါက်တယ်ဒါတော့ကိလေသာစင်ကြအောင်အထုတ်ရတဲ့တရားကတော့လူဘဝလူလောကမှာနေပြီးအထုတ်လို့တော့မလွယ်ဘူးအာမလွယ်ဘူးဟုတ်တယ်များသောဖြင့်မလွယ်ပါဘူးလူလူလောကနေပြီးအထုတ်ဖို့ရတာအိမ်မှာနေပြီးအထုတ်ဖို့ဆိုတာတော်တော်မလွယ်ပါဘူး အဲလူဘလောကနေလည်းကမ္မထာကြောင့်လာပြီးဒီအားထုတ်ဒီလိုမှပဲဒီလိုအားထုတ်တဲ့ခါကျတော့လည်းပဲရဟန်းများလိုပဲကိုဒီမှာပလီဘောဓာတွေချက်ပြီးအားထုတ်ရတယ်ဒီကြတော့လည်းတော်ပါရဲ့တော့ဒီကြတော့လည်းပဲသူကပလီဘောဓာမရှိတော့အားထုတ်လို့ရတာတချို့တော့လည်းပဲသိကြတဲ့ပုဂ္ဂိုလ်တွေတော့အိမ်နဲ့တို့အားထုတ်တဲတော်တယ်အိမ်နဲ့အားထုတ်လို့ရလာတဲ့ပုဂ္ဂိုလ်နည်းနည်းဘဝရှိရှိမွန်းစရာသိကောင်းတယ်ဘာလို့စင်နေစိတ်တွေဖြတ်ပြီးတကလားအလုပ်တစ်ခုတည်းသူလုပ်နိုင်တယ်ဘုန်းန်းကိုတော့ ကြားတော့ကြားတယ်ဒီလိုလိုနဲ့တချို့ကံထမ်းကြောင်းသမထမ်းကြောင်းကလာပြီးတရားယူသွားအိမ်နေမှာအထုတ်ပါမယ်ဆိုပြီးသွားနောက်မပြန်လာနောက်တွေ့တဲ့အခါမေးကြည့်တော့ကောင်းအမှုအထုတ်နိုင်ခဲ့တယ်အနာထုတ်နိုင်ခဲ့တယ်အဲတချို့တဝုဒ္ဒလီပဲရှိတယ်တဝုဒ္ဒလီကတော့အိမ်နေအထုတ်ပြီးတော့အမရေပေါင်းတော်များတော့သူကညာစင်တရားနာနိုင်တဲ့အခြေအနေရောက်လာတယ်နှလုံးဝသားကြကောင်းတယ်ဒီဟာလည်းရှိတော့ရှိပါတယ်ဆိုရင်နှလုံးသားဝိရိယနဲ့မှန်မို့ရရေးကြည့်တယ်အဲဒီသူပြောတဲ့နှလုံးသားဝိရိယကရေးကြည့်တယ်အာတာပြီးကိလေသာပူပန်စေတတ်တဲ့နှလုံးသား

အဲ့ဒါရခဏခဏလာပြီးသူစီကိုမေးကြမြန်းကြတယ်ဆိုရင်ဒီအမှန်နဲ့နဲ့များနေတယ်ကြအမှန်အဲမေးကြမြန်းကြတယ်ဆိုလို့ကျင်တော့သူတရားထုတ်ခွင့်အချိန်မရဘူးအဲ့ဒါရောက်သူကသုတ်တံမှာသွားနေသုတ်တံသုတ်တံဆိုတော့ဘုရားဆိုတာလူတဲမလားကျင်ဘူးကိုခိတာပေါ်ဟုတ်ကဲ့တော့သုတ်တံဆိုတာတော်လေတော်တယ်ဒီမျိုးနဲ့ဒီလိုတစ်ဆက်တည်းမျိုးထဲမှာမဟုတ်ဘူးသုတ်တံကတော်တယ် တော့ကြဟိုတုန်းကလည်းသုတ်တန်ဆိုတာကြောက်ကြသုတ်တန်ကလည်းပြီးတော့ခြေတုန်းကညီကြီးမမြုပ်ခွန်းနဲ့အလောင်းကြီးတိုင်းနဲ့ပြစ်ထားတာတွေနဲ့တူပါရဲ့အဲသုတ်တန်ကအဲသုတ်တန်ဆိုတော့မင်္ဂလာမရှိတော့ဘယ်သူမှမသွားကြဘူးဒီသွားနေမှပဲဆိုပြီးသုတ်တန်ကလည်းသွားပြီးဆရာတို့ဆရာတို့ဘယ်လိုအားထုတ်လဲဆိုရင်ဒီကားလဲထိုင်ပြီးအားထုတ်နေလို့ရှိရင်လုံလောက်ဝိရိယရော့တယ်ဆိုပြီးတော့ကစဉ္ညာသွားပြီးအားထုတ်လိုက်တာ ဉာဏ်တော်အာရုံလိုက်တာပထမခြေတော့ကသမဏနုနေတာကိုသမဏနုနေတဲ့ခြေတော့ကဉာဏ်တော်ပါများတော့ပေါက်ကုန်တာပေါ့ဒါတော့မနုတဲ့ခြေတော့တောင်မှဒီမြေကြီးပေါ်မှာအနာမပါပဲနဲ့သွားပါများရင်ခြေတော့ပေါက်တတ်တယ်ခြေတော့ကပေါက်သွားတယ်အဲသူ့မှာခြေတော့တွေပေါက်ခြေတော့ပေါက်လို့သူကမလျှော့ဘူးသွားတာခြေတော့ကသွေးတွေထွက်အဲ့ဒီသွေးတွေကမြက်တွေလူးပြီးတော့နေတာသွေးတွေကျဲနေတယ် အဲ့ဒါကိုမြတ်စွာဘုရားပြီးတော့မြတ်စွာဘုရားကပြီးတော့အဲ့ဒီမှာသွားပြီးတော့မင်းမြဒီမှာဒီမှာဇင်းရသွားတာဘယ်သူလဲဆိုရင်ရှင်သောနာသွားပါတယ်ဆိုရှင်သောနာကိုခေါ်ပြီးတော့မေးမေးတဲ့အခါဝိရိယတွေလွန်နေတာကိုပြီးတော့ဒီမှာသူစောင်းတဲ့ဥပမာပေးရသူဖြစ်စေကကာလအပြင်စောင်းဆိုတာတိဥပ္ပံမလားတဲ့တိဥပ္ပါလေ ပြီးတတ်ပါတယ်ဆောင်းကျိုးတွေရော့နေတဲ့ခါပဲနဲ့နေတော့ကျိုးရော့နေတဲ့ခါလည်းအပမကောင်းဘူးကျိုးတွေသိပ်တင်းနေတဲ့ခါကောနဲ့ပဲနေတယ်ဒါလည်းအပမကောင်းဘူးဘယ်လိုမှကောင်းလို့တော့သူညီညနေမှာပဲတဲ့မရော့မတင်းရော့လည်းမရော့ဘူးတင်းလည်းမတင်းဘူးညီညညာတွေဖြစ်နေမှာဒီကံမကောင်းတယ်ဒါဖြင့်တရားထုတ်တာကလည်းအဲ့ဒီလိုပါပဲတဲ့ရော့နေရင်လည်းမကောင်းဘူးတင်းလို့နေရင်လည်းမကောင်းဘူးတဲ့သိအလွန်မင်းတခါလဲအထုတ် စိတ်ဓာတ်တွေပြင်းထန်လို့အာကြည့်နေရင်သိမကောင်းဘူးလားမှန်မှန်ပဲတရားသဘောအတိုင်းသူဟာသူပြင်းနေတဲ့တရားတွေပဲငါကတော့မပြတ်တမ်းမှန်ပါပဲတဲ့လုံးဝဝိရလုံးတဲ့ခါတည်းကျော့ပြရမပြတ်တမ်းသို့တော်အများအပြားတော့ရော့နေတာများပါတယ်တင်ရှင်းပြရတယ်ရှင်းရတာများတယ်အဲအဲသူ့မှာတော့နည်းနည်းကျော့ပြရတယ်အဲ့ဒါသမဗရာဝိရိယသမဗရာဝိရိယအဲ့ဒီသမဗရာဝိရိယ ကိလေသာကိုပူလောင်စေတတ်တယ်တဲ့ကိလေသာတွေပူလောင်စေတတ်တယ်မန္တုံးတန်ခဲကြီးများမိရဲပြီးတော့နေပပဲတဲ့ပပဲကိုယ်တွေကပပဲကိုယ်တွေကနေမိနဲ့ဖုတ်ထားတဲ့မန္တုံးတန်ခဲကြီးတွေရဲအဲလိုရဲနေတဲ့တန်တုံးတန်ခဲကြီးပေါ်မှာရင်ကောင်များအနာမတောက်အောင်သူကပူးနေတာပေါ့အကယ်၍တန်တုံးတန်ခဲ အေးနေလို့ရှိရင်တော့သူဒီအေးနေတဲ့သံဃာတန်ခဲမှာသူလာပြီးတော့နားမယ်ရှင်ကောင်းလေဟိုနားတင်နားမယ်အခုလောမိရဲရဲနဲ့ပူးနေတဲ့သံဃာတန်ခဲကြီးနာကပ်နားဖို့နေနေသားတာအနာနာကုန်မလာဘူးအဲ့ဒါလိုပဲလုံလဝိရိယနဲ့ပြည့်စုံပြီးတော့နေတဲ့ပြင်းပြထန်တာရှုမှတ်ပြီးတော့နေတဲ့ပုဂ္ဂိုလ်မှာကိလေသာတွေဆိုတာမကြောက်ရောက်နိုင်မဝင်နိုင်ဘူးသိခွင့်မရဘူးနာကိလေသာကိုပူပန်စေရတဲ့သဘောရှိတယ်ပေါ့ကိလေသာတွေအကယ်၍ကိလေသာတွေကသာ စဉ်းစားဆင်ခြင်ရတဲ့သဘောရှိမယ်ဆိုရင်လို့ရှိရင်ဟာတို့တော့ကွာဒီပုဂ္ဂိုလ်သာနာနဲ့ဝင်ခွင့်ရမှာမဟုတ်တော့ပါဘူးသူကမင်းပြအားထုတ်နေတာပဲတို့တော့အဲတို့နေရာတိုင်းဒီပုဂ္ဂိုလ်ဤသာနာဝင်ပြီးတော့နေရမှာမဟုတ်တော့ပါဘူးလို့စိတ်ပူစရာပေါ့အဲ့ဒီအနေမျိုးကိုယူပြီးတော့ပူပန်စေတတ်တယ်တဲ့ကိလေသာတွေပူပန်စေတတ်တယ်ဘုန်းကြီးရတဲ့စိတ်ပေါ်မှာသမထပြကစားကတက္ကကြီးတူဝိကြီး။တက္ကကြီးတူကတော့ သူကမြင်းပြအထုတ်နေတာလေသူကလုံးတော့ဝီရကောင်းတယ်သူကတရားပြည့်စုံပြီးတဲ့နောက်လည်းသူအာထုံနေတာပဲသူကတော့မြင်းပြအာထုံနေကြောင်းလာတဲ့ခါလဲအာထုံအိမ်မှာလဲအာထုံညလဲအာထုံနေ့လဲအာထုံဒီညဘာမှမလုပ်ဘူးသူတရားတော့အရွယ်ကလည်းတော်တော်ကြီးပါအာထုံဘာမှကြောင်းကြရမပူပါရမဘာမှမသိဘူးသူဘုရုံးကဂျပန်ရဲ့ရောက်ခါစားကိုဂျပန်ရဲ့ရောက်ခါစားတယ်မှာဆိုတော့ဟို ထမပိုင်းကဆိုလို့ရှိရင်ဟိုအထက်ပိုင်းမှာတရုတ်တွေဘာတွေကလည်းအဲဒီမှာတော်တော်လေးကိုမှုရတယ်တော်နှိမ့်ဆက်တယ်ပုံမှာအဲဟိုဟွာခုလူခေါ်တိလူခေါ်တယ်ဂျပန်တွေကလည်းဟိုလူခေါ်တိလူခေါ်တယ်တော်တော်အနှောက်ယှက်ပေးအဲဒီဒီပြင်လူတွေကတော့ပူကြပန်ကြတာပေါ့လေစိတ်တွေတခါတည်းဒုက္ခတွေရောက်လို့ပူပင်ကြပြောဆိုကြညှိတွားကြဒါတွေလုပ်ကြအဲဒီတခါကြီးကသူတရားထုတ်နေတာကိုသူလောကအကြောင်းအရာတွေလည်းသူကြားလဲကြားတယ်မဟုတ်ကြားလဲယူစိတ်ပုံမရပါဘူးသူရင်ဘာမှညှိညူမရှိဘူးသူနေ ဒီကကြီးတော့နေရာကြတာပဲလို့သူကကိလေသာပူပန်စေရတဲ့သမဗရာလုံးလာတွေသူရှိနေတာကိုလို့သူကမြဲမြဲအားထုတ်နေတော့သူ့မှာကိလေသာတွေကမဝင်ရဘူးဆိုတော့ညီးစရာညူစရာသိပြက်စရာတွေကဝင်မလာဘူးသူကသိဟန်ကြတယ်သူကအဲ့ဒါလိုပဲမပြမစဲအားထုတ်နေတဲ့လုံးလာဝိရိယကိလေသာကိုပူပန်စေရတဲ့ပူလောင်တွေ့ချောက်ကင်းပြောက်စေရတဲ့တဲ့ပူပန်ဆိုတာကိလေသာ ရေများခဲ့လို့ကိလေသာအစိုတတ်တဲ့ကပူလောင်ပြီးတဲ့ကလာ၆တွေ့ပြီးပျောက်ပြက်ပြီးတော့သွားစီတတ်ပါတယ်အဲ့ဒီသမန္တရာလုံးကဝီရိယနဲ့ပြည့်စုံရမယ်ဒါမြတ်စွာဘုရားလက်နဲ့ပေးတာနော်ခုနသစ်ပင်ကိုဒီတိုင်းလက်နဲ့ဆွဲပြီးတဲ့ကလာမလဲနိုင်ဘူးလက်လက်ဆောင်ခုလို့မပြနိုင်ဘူးဆိုတော့ဒါတို့ပေါက်စိန်တို့လွှတ်ရုံးနဲ့အဲ့ဒီအကူညီနဲ့ဖြတ်ရတယ်လို့ပဲဒီရုပ်ကိုကြီးက အမြဲတမ်းဒီရှိနေတယ်မြဲနေတယ်လို့ထင်နေရတယ်ချမ်းသာတယ်လှပတယ်တင့်တယ်ပဲထင်နေရတယ်ပုဂ္ဂိုလ်သတ္တဝါကောင်ပဲလို့ထင်နေရတယ်အဲ့ဒါကိုအနိစ္စဒုက္ခအနတ္တထင်မှုကခင်းရင်နေတာပေါ့ဒီခင်းရင်နေတော့အတ္တိဟာကိုမခင်းရအောင်လို့မြတ်စွာဘုရားကဒီမှာလက်နဲ့ကရိယာပေးတာအာတာပိကိလေသာပူပန်စိရသောသမဗရာလုံးလာရှိသည်အာတာပိကိလေသာပူလောင်တွေ့ချောက်ကင်းပြောက်စေနိုင်သောသမဗရာလုံးလာဝိရိယနဲ့ပြည့်စုံသည်ဖြစ်၍ ပြမစဲအထုတ်ရမယ်လို့ဆိုလိုပါတယ်တို့ကျုပ်ကတော့မပြမစဲပြင်းပြင်းထန်ထန်အထုတ်တဲ့ဓမ္မပိဓမ္မဓမ္မပိဓမ္မမှတ်နိုင်အောင်လို့လုံးဝဝိရိယရဲ့နောက်ကနေပြီးအမြဲတမ်းအားပေးနေရမယ်အထုတ်နေရမယ်ဆိုပတိမာမှတတိစီရီဖြစ်၍အလုံးစုံဝိရိယနဲ့ကျင့်ဆောက်ပြီးတော့မှားရရောဘောတရားထုတ်တဲ့ပုဂ္ဂိုလ်မှာအမှားအမှားရတယ်အမှားကောင်းတယ်မမေ့ဘူးဆိုတာလုံးဝဝိရိယနောက်ကရှိလို့သူအားထုတ်နေလို့သူကအားထုတ်တဲ့အခါမှာမေ့သွားတာပဲ။ ဟောမေ့ပြီးတောင်တော်များတို့ရောက်ကုန်ပြီအမှတ်မရတော့အမှားရရင်ဘာဖြစ်တော့အမှားရတဲ့အာယုံမှာသူ့ရဲ့ဒီကြီးတဲ့တမာရီတည်းဖြစ်တော့တာပဲအဲဒီတမာရီတော်ဒီမှာမြုပ်သွားတယ်အာတာတတိမာတတိနဲ့ပြည့်စုံနေဖြစ်ပြီးအမှားရသည်ဖြစ်ပြီးအမှားရကြတဲ့ကတမာရီပါသွားပြီတမာရီရတမာရီရတော့တမာရီရတဲ့အာယုံသူ့ရဲ့ဒီကြီးတဲ့အာယုံပေါ်မှာဒီအာယုံနဲ့ပိုင်းခြားပြီးတဲ့ညာနဲ့ဖြစ်တော့တာပဲသံဃာတော့ကောင်းစွာသိပြီဖြစ်၍တဲ့မှန်စွာသိပြီဖြစ်၍အမှန်တိုင်းသိပါပြီ

သူဖောင်းနေပိန်နေထိုင်နေထိတယ်ကွေးတယ်စနဲ့စသည်ဖြင့်လက်သမားပြီးတော့နေတာဒီရုပ်ကိုယ်ကြီးတစ်ခုလုံးမမြဲတာတွေအပိုင်းပိုင်းလေးတွေဒုက္ခရတဲ့သူဖြစ်ပြီးကြောက်တော့တာမမြဲတာလေးကိုကြည့်ရအောင် လေးတွေအပိုင်းပိုင်းပြည့်ပြည့်ပြီးတော့ကြောက်နေတာလေးတွေသိအောင်လို့မှန်တယ်အဲပြည့်ပြည့်ပြီးတော့နေလို့ဆင်းရဲပဲနှိမ့်သက်သာကြမရှိဘူးဘာမှတင့်နေတဲ့သဘောမျိုးကောင်းတဲ့သဘောတွေမဟုတ်ဘူးအဲ့ဒါသိအောင်ပြီးတော့ပုဂ္ဂိုလ်တ attva မဟုတ်ဘူးခဏမစဲသူ့သူ့လိုလိုသူ့ဟာသူဖြစ်ပြီးသူ့ဟာသူပြည့်သွားတဲ့သဘောတရားများတွေပဲဆိုတာအဲ့ဒါအမှန်တည်းသိအောင်လို့ရှုနေရတာပဲအဲ့ဒီလိုရှုလို့အမှန်တိုင်းသိနေပါပြီတဲ့ကိုယ်မူရာတွေ ကောင်းတာပိန်တာဖြစ်ဖြစ်ထိုင်တာထားတာဖြစ်သွားတာလာတာဖြစ်ကိုယ်တာဆန်းတာဖြစ်ဖြစ်လှူချတာဖြစ်ကိုယ်မူရတယ်ဒီတိုင်းဒီတိုင်းအပြင်သူခိုက်တာနဲ့သူဖြစ်ပြနေလို့မမြဲတဲ့တရားပဲဖြစ်ပြနေလို့ဆင်းရဲကြီးတယ်ပဲသူသဘောတည်းသူဖြစ်ပြနေတဲ့သဘောတရားမျှပဲဒါပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးငါကောင်သူကောင်မဟုတ်ဘူးအသက်ရှိတဲ့ကောင်မဟုတ်ပုဂ္ဂိုလ်ဟာငါကောင်သူကောင်မဟုတ်သလိုပဲသူများကိုယ်ဆိုတာတွေဟာလည်းဒီလိုပဲဖြစ်ပြနေတဲ့သဘောတရားတွေအဲမမြဲတဲ့တရားတွေငါကောင်သူကောင်မဟုတ်တဲ့သဘောတရားတွေပဲလို့ကျူတိုင်းကျူတိုင်းရှင်းပြီးတော့သိနေပြီဆိုတာဟုတ်လား မကောင်းတဲ့ကအဲ့ဒီတိုင်းသိနေတာပဲဘာမှစသင်းနေရတာမဟုတ်ဘူးစကြက်နေရတာမဟုတ်တာမှတ်နေတာနဲ့ဩဒါတွေကခဏမစက်ဖြစ်နေတာမမြဲတဲ့တရားတွေပဲအင်းဖြစ်ပြီးကြောက်တာမမြဲတဲ့တရားတွေပဲဖြစ်လိုက်ကြောက်လိုက်နဲ့ဆင်းရဲတွေပဲဘာမှကောင်းတဲ့တရားတွေမဟုတ်ဘူးအဲဖြစ်လိုက်ကြောက်လိုက်နဲ့သူ့ဟာသူဖြစ်ပြနေတဲ့သဘောတရားတွေပဲอืมကိုယ်အောင်စားအောင်ထိုင်အောင်ထားအောင်လုပ်နေတဲ့ငါကောင်သူကောင်တရဝါကောင်လည်းလို့မရှိဘူးသက်ရှင်တဲ့ကောင်လည်းမရှိဘူးအဲအလိုလိုဖြစ်ပြနေတဲ့သဘောတရားတွေညပဲအနတ္တတရားတွေပဲဆိုတော့သူကဒီလိုသိနေတာပေါ့ အဲ့ဒီလိုသိနေတော့ဘာဖြစ်လဲဆိုတော့လောကီလောက၌အဘိဇာရမဏတံအဘိဇာရမဏတံလိုလားနှစ်သက်မှုနဲ့နှလုံးမသားမှုကိုဘဝလောဘဒေါသကိုဝိညာဉ်ပဲဖြောက်၍ဝိရတိနေ၏အဲလောဘဒေါသတွေမဖြစ်ရတော့ဘူးတဲ့ဒီအာရုံနဲ့စပြီးလောဘလည်းမဖြစ်ရဒေါသလည်းမဖြစ်ရဘူးကွာ ဒီဘုံမူရာတွေနဲ့ပတ်သက်ပြီးတော့ကိုယ်ကိုယ်နဲ့ပတ်သက်ပြီးတော့လောဘမရှိရသူများကိုယ်နဲ့ပတ်သက်ပြီးလောဘမရှိရဘာလို့လဲတော့တို့မမြဲဥစ္စာသူသိနေတာကိုကနာဇက်ဖြစ်တယ်လို့မမြဲဘူးဖြစ်ပြနေတော့ကောင်းတဲ့တရားမဟုတ်ဘူးမတင်တယ်ဘူးမလှပါဘူးပုဂ္ဂိုလ်သားတော့မဟုတ်ဘူးသဘောတရားများပဲဆိုတာသိနေတော့လောဘဖြစ်ကြပဲရှိမလဲလောဘဖြစ်ကြမရှိသလိုဒေါသလည်းဖြစ်ကြမရှိဘူးသိဆိုးကြလည်းမရှိသူကသူဖြစ်နေတဲ့တရားတွေပဲအဲတော့ အဲဒီလောဘဒေါသမောဟတွေငြိမ့်နေပါတယ်တဲ့မရှိရင်တော့ဒါလေးတွေဖြစ်နိုင်တယ်ောင်းတာပိန်တာအကြောင်းပြုပြီးတော့လည်းဖြစ်နိုင်တယ်၊ကိုယ်ရဆန္ဒအကြောင်းပြုပြီးတော့ဖြစ်နိုင်တယ်၊ထိုင်တာထားတာအကြောင်းပြုပြီးတော့လည်းဖြစ်နိုင်တယ်၊သွားတာလာတာတွေအကြောင်းပြုပြီးတော့လည်းဖြစ်နိုင်တယ်၊ကိုယ်မူရတဲ့တုတ်ကြပြုပညာကနေပြီးတော့ငါရဲဆိုပြီးအဲဒီကနေပြီးလောဘဖြစ်နိုင်တယ်၊အဲဒေါသလည်းဖြစ်နိုင်တာပဲ။ပြီးတော့ကိုယ်ကိုယ်နဲ့စားပြီးလောဘဒေါသဖြစ်တယ်လို့သူများတွေချင်းရင်နေတာလှုပ်ရှားနေတာတွေလည်းအဲ့ဒါတွေလည်းပဲ ပုဂ္ဂိုလ်သတ္တဝါကောင်းမဲ့ထင်ပြီးလောဘဒေါသတွေဖြစ်နိုင်တယ်အဲဒီလိုလောဘဒေါသတွေကမဖြစ်တော့ဘူးတဲ့အဘိဇ္ဇာနဲ့လောမနာပအဘိဇ္ဇာဆိုတာလောဘပါပဲစိတ်ရှိကြစီရတယ်လူရင်းတဲ့နှိမ့်သက်စရာအယုံတွေကိုလူရင်းနဲ့တတ်မဲ့ပြီးတော့စိတ်ရှိကြစီရတဲ့တရားလောဘဒေါမနတာဆိုတာစိတ်လုံးမသာမှုစိတ်လုံးမသာမှုဆိုတာဒေါသနဲ့တွဲဖြစ်နေတာပဲစိတ်လုံးမသာမှုဖြစ်တယ်ဆိုရင်ဒေါသဖြစ်တော့တာပဲအဲ့ဒါဖြင့်ဒေါသကိုပြရတယ်အဲဒီလောဘဒေါသတွေကမရှိတဲ့အာယုန်တိုင်းမှာဖြစ်နိုင်ပါတယ် ရှုတဲ့အာယုံမှာမဖြစ်နိုင်ဘူးတဲ့အဲဒီလိုလောဘဒေါသတွေငြင်းအောင်လို့ရှုပြီးတော့နေရမယ်ဆိုတာကိုဒါပြအဲဒီလိုနေတာဟာတော့သတိပဋ္ဌာန်တရားပဲဒါအနုပဒနာသတိပဋ္ဌာန်ဒါအနုပဒနာသတိပဋ္ဌာန်လို့ခေါ်တယ်သတိပဋ္ဌာန်၄ပါးတွေကသူတစ်ခုပေါ့အဲဒါပါဠိနဲ့နဲ့ဆိုတော့ကြက်ထားရင်လည်းသိတော့မများပါဘူးဒါပေမဲ့လို့ဗမာလိုရှင်းရှင်းလေးကပုံနာလဲဘုန်းကြီးကဗမာလိုဆောင်းမှုကလေးတွေပေးတာသင်ကြားပေါ်လာတော့ကိုယ်မူရာဟူသမျှပေါ့ မှန်တိုင်းရှုမြင်ရမည်တဲ့ကာယေကာနုပါတိကိုကာယေကိုကို၌ကာယေမမြဲခြင်းရဲ့အဆိုးလည်းမရအနတ္တသဘောများဖြစ်သောကို၌ကာနုပါတိမမြဲခြင်းရဲ့အဆိုးလည်းမရအနတ္တသဘောများဖြစ်သောကိုဟုရှုမြင်ပြီးဖြစ်၍မမြဲတဲ့တရားမမြဲဘူးလို့မှန်တိုင်းရှုဆင်းရဲတဲ့တရားဆင်းရဲပဲပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားမှန်တိုင်းရှုမြင်ရတယ် ရှုမြင်ပြီးတော့နေရမယ်တဲ့အသေးလေးပဲသင်ကြားပေါ်လာတော့ကိုယ်မူရဟုသောမြတ်ကိုအမှန်တိုင်းရှုမြင်ရမည်ပဲမှန်နဲ့ရှုမြင်ရမည်ဒါတစ်ချက်မှန်နဲ့ရှုမြင်ဖို့ကလောလောတော့မဖြစ်ဘူးအကူကြီးလို့လာတော့ရှုမြင်နိုင်အောင်မပြတ်ကြောင်ညာဆက်ရမည်မပြတ်ကြောင်ညာဆက်အာထုံနေအောင်အာထုံနေမှဖြစ်တဲ့အမှမမရအောင် ရှိနိုင်အောင်အမြဲတမ်းကြံ့ကြံ့ဆိုင်နေမှာလုံလောက်ဝိရိယရှိနေမှာအာတာပီကိုကိလေသာပူပန်စသရဏရှိသည်ဖြစ်ပြီမပြတ်ကြံ့ကြံ့ဆိုင်ရင်တော့မပြတ်မှန်းပြီးတော့တာပဲမပြတ်မှလည်းရအမှန်တိုင်းသိရမည်မပြတ်မှကြံ့ကြံ့ဆိုင်ပြီးမပြတ်မှကောင်းတယ်ပိန်တယ်ထိုင်တယ်တိတယ်ကိုယ်တယ်စတယ်လက်စတခါနဲ့နားနေတယ်ဘာလဲဖြစ်တုံးတယ်တယ်တယ်တယ်တခါတော့ကြောက်တာမှသွားမပြတ်မှမပြတ်မှတော့ဘာဖြစ်တော့သမာဓိဖြစ်တယ်မှတ်မိတဲ့အာယုံသမာဓိစိတ်စုစိတ်တည်ခြင်းဖြစ်တယ် ဖောင်းတာမှရင်ဖောင်းတာပေါ်မှာပဲစိတ်တည်တယ်ဟိုစီလျှောက်မသွားဘူးပိန်တာမှရင်ပိန်တာပေါ်မှာစိတ်တည်နေတယ်လောဘဒေါသစိတ်ကူးတွေမဖြစ်ဘူးอืมသွားတာမှတဲ့ခံသွားတာပေါ်မှာစိတ်တည်တယ်ကြွတာမှတဲ့ခံကြွတာလှမ်းတာမှတဲ့ခံလှမ်းတာချတာမှတဲ့ခံချတာအဲဒီကိုယ်မူရာပေါ်မှာစိတ်ကလေးကဒီနေသေးရင်ဘယ်မှမသွားဘူးလောဘဒေါသမောဟတွေမဖြစ်ဘူးသမာဓိဖြစ်တယ်အဲဒီသမာဓိဖြစ်ရအာယုံလေးကိုပိုင်းပိုင်းရှင်းရသိတယ်လှုပ်ရှားရင်လှုပ်ရှားတဲ့သဘောတောင်းနေရင်တောင်းနေတဲ့သဘောအစတော့ဘယ်လောက်ပဲနောက်တော့ကသာ ဖြစ်ပြီးကြောက်သွားတာတပိုင်းစီတပိုင်းစီပဲဟောင်းတာလေးလည်းဖြစ်ပြီးကြောက်သွားတာပိန်တာလေးလည်းဖြစ်ပြီးကြောက်သွားတာကိုယ်ရဆန်းတာလေးတွေရွေ့ရွေ့ပြီးတော့တည်ရင်တွေ့ရင်ကြောက်သွားတာလေးတွေအပိုင်းပိုင်းရွေ့လိုက်ကြောက်တယ်ရွေ့လိုက်ကြောက်တယ်အဲ့ဒါလေးတွေကိုယ်ပိုင်ညာနဲ့ပြီးလိုက်အဲ့ဒါအမှန်တိုင်းပြီးတယ်မပြတ်မှတ်လည်းရအမှန်တိုင်းပြီးရမည်တဲ့ဒီလိုပြီးရင်ပြီးတိုင်းပြီးတိုင်းကိလေသာငြိမ်းနေတော့ဒီအဲ့ဒီလိုပြီးတော့ကျင်တော့ပြီးတိုင်းပြီးတိုင်းကိလေသာငြိမ်းခုနဗိဇ္ဇာရမဏတာခေါ်တဲ့ကိလေသာငြိမ်းရအောင်မသိရင်တော့ကိလေသာတွေပြင်းမဲ့တဲ့ဥစ္စာတွေ အဲကိုယ်ရဆုံးတာအကြောင်းပြုပြီးတော့လောဘဖြစ်မယ်ဒေါသဖြစ်မယ်သွားသလားကအကြောင်းပြုပြီးလောဘဖြစ်မယ်ဒေါသဖြစ်မယ်လှုပ်ရှားတာအကြောင်းပြုပြီးတော့လောဘဖြစ်မယ်ဒေါသဖြစ်မယ်အဲ့ဒါတွေအခုတော့မကြည့်ရဘူးကငြိမ့်တယ်ဒီလိုတည်နေတည်တိုင်းတည်တိုင်းကိလေသာငြိမ့်နေတော့ပြီကိုယ်မူရာတိုင်းမှာကိလေသာငြိမ့်အောင်ဒီလိုမှတ်ပြီးနေတာကိုဟုတ်လားကိုယ်မူရာတိုင်းမှာကိလေသာငြိမ့်အောင်လို့ကိလေသာငြိမ့်မိတယ်အောင်ပေါ့ကိလေသာမဖြစ်နိုင်အောင်အဲဒီတော့ ပေါင်းတဲ့ပိန်တိုင်းကိုယ်တဲ့စာနဲ့လှူကြတဲ့စီကူကိုယ်တဲ့စာနဲ့လှူကြတဲ့သွားတိုင်းလာတဲ့ကိုယ်မူရတဲ့ပြုပြင်တိုင်းရှုမှပြီးတော့ပြီးနေတာကိုလားကာနုပဒနာသတိပဋ္ဌာန်ပဲအဲ့ဒါသတိပဋ္ဌာန်တစ်ပါးသာသာမာသတိမဲ့ခင်ပဲတဲ့ဒီမှားရတဲ့သတိလေးကကျင့်ဆိုရမယ်သင်ရှားပေါ်လာတော့ရုပ်မူရဟုသမျှကို မှန်အတိုင်းရှုမြင်ရမည်သင်္ချာပေါ်လာတော့ရုပ်ကိုယ်မူရာဟုလည်းညကိုအမှန်တိုင်းရှုမြင်ရမည်သင်္ချာပေါ်လာတော့ကိုယ်မူရာဟုလည်းညကိုအမှန်တိုင်းရှုမြင်ရမည်သင်္ချာပေါ်လာတော့ ကိုမူရာဟူသည်မြကိုမှန်တိုင်းရှုမြင်ရမည်သို့ နိုင်အောင်မပြတ်ကြောင်ကြဆက်ရမည်ရှုမြင်နိုင်အောင်မပြတ်ကြောင်ကြဆက်ရမည်ရှုမြင်နိုင်အောင်မပြတ်ကြောင်ကြဆက်ရမည် မပြတ်မှလျက်အမှန်တိုင်းသိရမည်မပြတ်မှလျက်အမှန်တိုင်းသိရမည်မပြတ်မှလျက်အမှန်တိုင်းသိရမည် မှာတတိရှိပြီးဖြည်းဖြည်းအမှားရပြီးဖြည်းဖြည်းဆိုတော့ကြက်မှားရမှာဒီချိန်ဒီကာလေးမှားရုံနဲ့မဖြစ်ဘူးဆိုရုပ်တွေနဲ့အယုတ်တရားတွေကိုမူရတွေပေါ်တိုင်းပေါ်တိုင်းကိုနောက်ကဒလစားလိုက်ပြီးတော့မှားနေရမပြတ်မှားလေရဲ့မပြတ်မှားရင်မှားတိုင်းလည်းပြီးတော့တာပဲအဲယုတ်တရားယုတ်တရားအတိုင်းနောက်နန္တရားမှားတက္ကနာတရားအတိုင်းပေါ့ဖြစ်ပေါ်လာတာပြည့်သွားတာဖြစ်ပေါ်တဲ့ပြည့်တဲ့အတိုင်းမမြဲတာမမြဲတဲ့အတိုင်းဆင်းရဲဆင်းရဲတဲ့အတိုင်း ပုဂ္ဂိုလ်သားတော်မဟုတ်တဲ့သဘောတရားသဘောတရားတိုင်းသူတရားတွေကအမှန်တွေပဲကိုကမကျွလို့မသိတာပဲအဝေးကနေကြည့်ရင်ဘုံမောမဖြစ်နေတဲ့ရာဝတ္ထုကအနန္တသွားကြည့်တော့သူကကွဲပြားနေရတယ်လို့ပဲဒါလိုပဲမကျွပဲနေတော့ဒါကြီးကမြဲနေသလိုလိုငါကသူကဟုတ်နေသလိုလိုသဘာတင်နေနေသလိုလိုတင်ရတယ်တေချာရှိလိုက်တဲ့အခါကျတော့သူကမြဲတာလည်းမဟုတ်ဘူးလှပတင်နေတာလည်းမဟုတ်ကောင်းတာလည်းမဟုတ်ပုဂ္ဂိုလ်သားတော်လည်းမဟုတ်ဘူးသဘောတရားတွေပဲသူကသူဖြစ်တဲ့သဘောတရားတွေအဲ့ဒါတွေအမှန်တည်းသွားကြအောင် မပြတ်မှတ်လိုက်အမှန်တိုင်းသိရမည်တဲ့အမှန်တိုင်းသိဆိုတာအနိစ္စဒုက္ခရတ္တသိရမယ်ပြောတာဟိုဒီလိုသိရင်သိတိုင်းသိတိုင်းကိလေသာငြိမ့်လေတော့သည်ဒီလိုသိရင်သိတိုင်းသိတိုင်းကိလေသာငြိမ့်လေတော့သည်ဒီလိုသိရင်သိတိုင်းသိတိုင်း

အဲဒီသိရတဲ့အာရုံနဲ့သာပြီးတော့လောဘဒေါသကိလေသာတွေမဖြစ်နိုင်ဘူးတဲ့ဖြစ်ခွင့်မရဘူးငြိမ့်ပါကိုမူရတိုင်းမှာကိလေသာငြိမ်းအောင်ဒီလိုမှတ်သိနေတာကိုကာယ ानु ပဒနာပฏิပဒံဟုခေါ်သည်ကိုမူရတိုင်းမှာ ကိလေသာငြိမ်းအောင်ဒီလိုမှတ်သိနေတာကိုကာယ ानु ပဒနာသတိဝထဟုခေါ်သည်ကိုမူရာတိုင်းမှာကိလေသာငြိမ်းအောင်ဒီလိုမှတ်သိနေတာကိုကာယ ानु ပဒနာသတိပဋ္ဌာန်ဟုခေါ်သည် ကိုမူရာတိုင်းမှာကိလေသာငြိမ်းအောင်ဒီလိုမှတ်သိနေတာကိုကာယ ानु ပဒနာတတိပဌာဟုခေါ်သည်ဆိုကြည့်ကြပါ သူတိုင်းသူတိုင်းသွားတဲ့အမူအရာရတဲ့အမူအရာထိုင်တဲ့အမူအရာလဲလျောက်အိပ်တဲ့အမူအရာကိုယ်တဲ့ဆန်းတဲ့အမူအရာထုတ်ကြတဲ့အမူအရာခေါင်းကုန်တာမော့တာအကုန်လုံးပေါ်လေးခေါင်းသာပင်သာတွေကကိုယ်မူရာတွေဖြစ်တိုင်းဖြစ်တိုင်းတဲ့ကိုယ်မူရာတွေဖြစ်တိုင်းဖြစ်တိုင်းကိလေသာငြိမ်းအောင်လို့တဲ့အဲဒီပြုပြုပြင်တဲ့ကိုယ်မူရာတွေနဲ့စားပြီးလောဘလည်းမဖြစ်အောင်ဒေါသလည်းမဖြစ်အောင်လို့ ခုပြောခဲ့တဲ့မှတ်သိနေတာတဲ့မပြတ်ကြောင်ညာစိုက်ပြီးတော့တရားစမှလည်းစိတ်ထဲလိုက်ပြီးတော့အမှားရအမှားရပြီးတော့မှန်နိုင်သည်အဲယုတ်တရားသဘောတွေကိုသိအာယုံယူရတဲ့ယုတ်တရားသဘောတွေပဲအာယုံမသိတတ်တဲ့တရားတွေပဲဆိုတော့ယုတ်တရားသဘောတွေစပြီးတော့သိနောက်ပြီးတော့မမြဲတာတွေကိုသိစိတ်ပြီးကြောက်တာလည်းမမြဲတဲ့တရားတွေပဲသိစိတ်ပြီးကြောက်တာလည်းမမြဲတာပြီးတော့ဆင်းရဲတွေပဲလို့သိတာ တင်းတယ်တဲ့သဘောတရားတွေမဟုတ်ဘူးမကောင်းတဲ့တရားတွေပဲအာမကိုလောက်တဲ့တရားတွေပဲဒီကိုကြီးဒီအထည်ကြီးမိနေရတာအကြောက်စရာကောင်းတယ်ကျိုလူပြက်လို့အိမ်ကြီးတက်ကြီးတဲ့ညဝင်းနေရတာနဲ့တူးနေကျိုလူပြက်လို့အိမ်ကြီးတက်ကြီးဝင်းနေတော့ဘုရားပြိုကြမှာကြောက်စရာကောင်းတယ်လို့ပဲဘယ်ချိန်မဆိုပင်နိုင်ပြက်နိုင်တဲ့ရုပ်ကိုကြီးကိုဒါကြီးကိုထဲကောင်လို့ပြီးတော့ငါဆိုပြီးတော့နေနေရကြောက်စရာကောင်းတယ်ဒါမှမဟုတ်ဒုက္ခပဲပြီးတော့ ကိုယ်လိုတိုင်းမရှိသူသဘောတိုင်းသူဖြစ်တယ်လို့သဘောတရားကြီးတယ်ပဲအဲဒီနိစ္စဒုက္ခအနတ္တတွေသိအောင်ပြီးတော့ကျုပ်ပြီးတော့သိနေအဲဒီလိုသိနေတာကာနုပါဒနာသတိပဋ္ဌာန်နဲ့ကာနုပါဒနာတတိဆိုရင်လည်းတတိတင်မကပါဘူးသူကဒီကဝိရိယလည်းပါတယ်မပြတ်ကြက်ကြက်ဆက်ရမယ်ဝိရိယလည်းပါတယ်အမှန်တိုင်းသိတယ်ဆိုဉာဏ်လည်းပါတယ်ဒီကမှာသမာဓိကလည်းတတိဖြစ်တယ်ဆိုသမာဓိကအလိုလိုပါတယ်အဲတော့ဝိရိယပါတယ် သမာဓိပါတယ်ဉာဏ်ပါတယ်အဲ့ဒီဝိရိယသမာဓိဉာဏ်နဲ့တကွတွဲပြီးဖြစ်တဲ့တတိကိုအဲ့ဒါကိုကာနုပဒနာတတိသာကိုခေါ်သည်ဒီနေ့ဒီနေ့ပိုင်းလောက်ပဲတော်မှပါပဲခိုင်းခိုင်းပေါက်ပြန်ဆိုပါအောင်မသားလေးကကာနုပဒနာတတိသာကာယေကာနုပတုရတိအာတာပိသံသရတတိမဝိညာလောကေသေဇာဓမ္မနာတာဒီပါဠိရပါပဲအဲ့ဒီပါဠိကတော့ပါဠိနားလည်တဲ့ပုဂ္ဂိုလ်တော့ အတိပဲတော်တော်ရနေပါဒါပေမဲ့လည်းသိမလွယ်ဘူးသူကဝက်ကြကြီးကရှင်းနေတော့အတူအတူကောက်အတိပဲလူရင်းကိုနားလဲဝေတာသိမလွယ်ဘူးဟောခုဆောင်းမို့တိုင်းဆိုရင်နားလဲနေတယ်အဲဆိုရမယ်သင်ကြားပေါ်လာတော့ကိုမူရဟူသည်မြကိုအမှန်တိုင်းရှုမြင်ရမည်ရှုမြင်နိုင်အောင် ပြတ်ကြောင်ညာဆက်ရမည်မပြတ်မှလည်းရဲ့အမှန်တိုင်းသိရမည်ဒီလိုသိလင်သိတိုင်းသိတိုင်းကိလေသာငြိမ်းနေတော့သည်ကိုမူရာတိုင်းမှာကိလေသာငြိမ်းအောင်ဒီလိုမှတ်သိနေတာကို ကာယ ानु ပဒနာပฏิပဌာဟုခေါ်သည်အဲဝေဒနာတို့စိတ်တို့ဓမ္မ ानु ပဒနာတိထားလို့တော့နောက်ပြကြမှာပြောကြပါစို့ကိုနည်းနည်းချင်းနည်းနည်းချင်းပြောတာကောင်းပါလားနေပညာအောင်လေဤတိပဌာနာသုတ်တရားဒေသနာတော်ယူဇနာကမ္မသာဓမ္မသနာကုသကံစေတနာရဲ့အစွမ်းအမှုကိုကြောင့် ဒီသုံးနဲ့ဟောကြားသောသီတံနဲ့၄ပါးတို့ပွားများအားထုတ်ကြဝိပဿနာဉာဏ်စေရိယမဉာဏ်ဖြင့်နိဗ္ဗာန်ချမ်းသာများကိုလင်းမြန်စွာဆက်ရွေးမြတ်မောပြနိုင်ကြပါစေကုန်သတည်း